ကဲဘုန်းဘုန်းတို့တဏှာရီလောက်တရားနာကြမယ်နော်ဒီနေ့သာသနာတော်နှစ်2566ခု ကောဇာနှစ်1384ခုပတင်ကျွလာပြီနေ့ညနေခင်းအခါကာလရန်ကုန်မြို့လိုင်ရတနာမုံအေယာမှာနေထိုင်ကြတဲ့တရားကြီးဦးတော်တွန်းဦးတို့မိသားစုကွယ်လွန်သူ ဒေါ်ဝင်းဝင်းမြတ်52နှစ်ပြည့်ကွယ်လွန်ခြင်းကိုအကြောင်းပြုချီးကျူးပြီးတော့မြတ်စွာဘုရားရဲ့တရားဒေသနာများကိုနာယူကြည်ညိုကြရတယ်နော်တက္ကမကြီးကကွယ်လွန်နေဆမရောက်ခင်နေကစပြီးတော့သူတကယ်လို့တည်သွားပြီဆိုလို့ရှိရင်ဘုံဘုံတရားဟောပေးပါတောင်းဆိုထားတယ်နော် အဲ့တော့ဘုန်းဘုန်းတို့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်ကတော့ဘယ်ဘဝရောက်သွားတယ်ဆိုတာဘယ်သူမှမသိနိုင်ပါအဲ့တော့သူ့အတွက်ကတော့ကိုပြုထားတဲ့ကောင်းမှုအမြတ်တမ်းပေးဝေယုံမှတပါတခြားဘာမှဘုံဘုံတို့လုတ်ပေးနိုင်စရာအကြောင်းမရှိဘူးပေါ့နော်အဲ့တော့အမြတ်ဝေတယ်ဆိုတာလည်းပဲကိုပြုထားတဲ့ကုသိုလ်ကိုသူ့ကိုရော့ဟဲ့အင်းဟဲ့လို့ပေးလို့ရတဲ့အရာမျိုးမဟုတ်ဘူး ငါကောင်းတာလုပ်နေတယ်မင်းစိတ်ထဲမှာအော်ကြံရစ်တဲ့လူတွေကငါ့အတွက်ရည်ရွယ်ပြီးတော့ကောင်းတာလုပ်နေကြတယ်လို့စိတ်ထဲမှာဝမ်းသာသွားတယ်ဆိုရင်အဲ့ဒီဝမ်းသာတဲ့စိတ်ကလေးကကုသိုလ်စိတ်ကလေးဖြစ်သွားတာအဲ့တော့အမျှဝေတယ်ဆိုတာလူငယ်တွေနားလည်အောင်ပြောရရင်သူ့ကိုဝမ်းသာခွင့်ပေးတာကိုယ့်ရဲ့ကုသိုလ်ကိုဓာတ်ရိုက်ပေးလို့မရဘူးဒါလည်း तू ကဝမ်းသာနိုင်တဲ့ဘဝရောက်နေမှလည်းပဲဝမ်းသာနိုင်မှာပေါ့နော် လူဖြစ်သွားတယ်နတ်ဖြစ်သွားတယ်အပေလေးပုံထဲမှာမှတိရစ္ဆာန်ဘုံတို့ငရဲတို့ဒီလိုမျိုးရောက်သွားတယ်ဆိုရင်သူဝမ်းသာနိုင်တဲ့ဘဝမျိုးမဟုတ်ဘူးအနည်းငယ်များသောအကုသိုလ်ကြောင့်ပေတာလောကသားလူတွေရဲ့အခေါ်ရတစေသေးရဲ့ပေါ့နော်အဲ့လိုမျိုးမြန်ဖြစ်သွားမယ်ဆိုရင် तू ဟာလည်းပဲအကုသိုလ်အနှဲငယ်ကြောင့်ဖြစ်နေတာဒီအနည်းဝန်းကျင်မှာကိုယ့်ကိုတန်ရောစင်မပြတ်လို့ဖြစ်နေတာမျိုးဆိုရင် ကိုပြုတဲ့ကုသိုလ်ကို तू သိနိုင်ခွင့်ရှိတယ်ပေါ့နော်အဲ့လိုသိတဲ့အခါမှာအော် ကောင်းတာလုပ်နေတာဝမ်းသာစရာပဲကောင်းတာလုပ်တာကိုဝမ်းသာတာကိုဘာခေါ်တော့ပတ္တနုမောရဏကုသိုလ်သာဓုဆိုတဲ့စကားလေးကဘာပြောတာတော့ကောင်းတယ်လို့ကိုလှုပ်တဲ့ကုသိုလ်လေးကိုသဘောတူတယ်အဲ့ဒီသဘောတူညီမှုဝမ်းမြောက်မှုလေးရပဲသူ့တန်တန်မှာဘာဖြစ်သွားတာတော့ကုသိုလ်ဖြစ်သွားတာအဲ့ဒီကုသိုလ်ကပဲသူ့ကိုယုံညံ့တဲ့ဘဝကနေပြီးတော့ ကောင်းမွန်တဲ့ဘဝကိုရအောင်ပို့မှာကိုကဓာတ်ရိုက်ပို့လို့မရဘူးဒါဘုရားပွင့်လာမှသိတဲ့နီလန်းဒီဥစ္စာကနော်တခြားတခြားသောယူဆရှိတဲ့ပုံကိုယ်တွေမှာဒီလိုနီလန်းမျိုးတိတိကျကျမှန်မှန်ကန်ကန်သိတာမရှိဘူးတဘုံတော့ကုသိုလ်အမျှဝေတယ်ဆိုတာ ကုသိုလ်ရော့လို့ပေးလို့ရတာမဟုတ်ဘူးဒါကိုသဘောပေါက်ဖို့လိုတယ်တော့အမျှတန်းဝေတဲ့အခါမှာကိုကစိတ်ကလေးချမ်းသာနေဖို့ကြည်လင်းနေဖို့လိုတယ်ပေါ့ပြောချင်တာကုသန္တမှာကုသိုလ်စိတ်ကလေးဖြစ်နေဖို့လိုတယ်ပေါ့နော်တော့အဓိကက ခုလိုတရားပွဲလေးလုပ်တယ်သူ့ကိုအမြတ်တမ်းပေးဝေချင်တာကနံပါတ်1အကြောင်းတရားတစ်ခုပေါ့နော်ဒါကလည်းလိုအပ်နေတယ်ဆိုရင်ရပါစေပေါ့လိုအပ်ချင်မှလည်းလိုအပ်မယ်ပေါ့သို့တော့ကွယ်လွန်သူအတွက်ကြံရစ်သူတွေလုံလို့ရတာကဒီတစ်ခုပဲရှိလို့မြတ်စွာဘုရားဒါဘုံမဖြစ်မနေလောက်ကြရမယ်သာသမီဝတ္တရား၅ပါးထဲမှာတောင်ထည့်ပြောတာလေမိဘတွေကွယ်လွန်နေစားရောက်သွားတယ်ဆိုလို့ရှိရင်တော့ခြေကျော်လက်ကျော်ဖြစ်ပြီးတော့ကိုယ်အနီးဝန်းကျင်မှာမကြွမလို့မြန်ဖြစ်နေရင် ကိုပြုတဲ့ကုသိုလ်ဝမ်းသာပြီးတော့ကျွတ်လွတ်သွားပါစေဒါလေးအဲ့ဒါဘုန်းတို့ကြိုးမအထောက်ကြမယ်ပေါ့နော်ဒါကကွယ်လွန်သူအတွက်ပြောရတဲ့အခန်းကဏ္ဍတစ်ခုပေါ့အဓိကဘုန်းတို့ကြံရစ်သူတွေအတွက်ပြောရမယ့်စကားတွေကပို့ပြီးတော့များပါတယ်ပို့ပြီးတော့လည်းအရေးကြီးပါတော့ကျင်ရတဲ့သူတွေအတွက်ဘုန်းဘုန်းတို့ကဘာပြောချင်တော့ဆိုတော့အဓိကနှစ်ချက်အဲ့ဒါကဘာလဲဆိုတော့စိုးရင်မှုတောက ငိုကြွေးမှုပရိဒေဝဒီစိတ်နှလုံးမသာမယာဖြစ်မှုတွေပပျောက်သွားစေဖို့နော်ဒါတစ်ချက်ဘုန်းဘုန်းတို့တတ်နိုင်သမျှကူညီပေးရမယ်ပေါ့ကိုချစ်တဲ့ခင်တဲ့ပုဂ္ဂိုလ်ပျက်စီးသွားတယ်ဆိုတာဝမ်းသာစရာကိစ္စမဟုတ်ဒါဝမ်းနည်းစရာကိစ္စတချို့ဆိုလို့ရှိရင်ကျန်ရတဲ့လူအသက်ဆုံးသွားသည့်အထိတောင်ဝမ်းနည်းမှုကနှိမ့်ဆက်တာမျိုးတွေရှိဒါကြောင့်ကျန်ရတဲ့ပုဂ္ဂိုလ်တွေအတွက်အဓိကနံပါတ်1တောကရဲ့နှိမ့်ဆက်မှု နော်ဒဏ်ရာဒဏ်ချက်နည်းအောင်ဘုံဘုံတို့ကူညီပေးရမယ်စောင့်ရှောက်ပေးရမယ်ဒီတစ်ချက်ရှိနောက်နံပါတ်2ကဒီအခြေအနေဆိုကြီးကိုမြင်ပြီးတော့ကိုယ့်အတွက်အရှုံးတွေရအမြတ်အဆိုးတွေရအကောင်းဆိုတဲ့ဗမာစကားလိုပေါ့နော်တတိတံဝေကရပြီးတော့ဒီပျက်စီးမှုဟာပဲစိတ်မကောင်းစရာကိစ္စကြီးဟာပဲကိုယ့်ကောင်းတဲ့နေရာကိုရောက်အောင်အားကြီးတဲ့တွန်းအားတစ်ခုအနေနဲ့ကိုယ်ကအသုံးချနိုင်ဖို့လိုတယ် သဘောပေါက်လားဘုံပြောတာဟုတ်အဲ့တော့နှစ်ချက်ပေါ့နော်တောကပတိဒေဝနေပါစေဖို့တတိတံဝေကရပြီးတော့ကောင်းမြတ်တဲ့အလုပ်တွေကိုငကိုတော့ကနဲ့ဘာမှမဆိုင်တော့ဘဲနဲ့ပြက်ပြက်သားသားလုံနိုင်တဲ့အနေအထားတစ်ခုကိုရောက်အောင်ဒါကကိုတွန်းအားတစ်ခုလို့ဒီလိုမျိုးနားလည်ဖို့ဒါကိုဘုန်းဘုန်းတို့ပြောခြင်းတာဟုတ်လားတကွေလွန်သွားတဲ့ပုံကိုယ်အတွက်ကတော့ဘာမှများများစားစားပြောတယ်မရှိဘူးအဲ့ဒါမသေးခင်ကစားမှတ်ထား ကိုသေးရင်လည်းပဲကြံရစ်တဲ့လူကဘာမှပြောတဲ့အရှိမှမဟုတ်ဘူးမသေးခင်ကပဲလှုပ်ကြဖို့ပဲသေပြီးတဲ့နောက်မှာကြံရစ်တဲ့လူကဘာမှများများဆာဆာလှုပ်ပေးနိုင်တာမရှိဘူးဟုတ်လားတို့ကြံရစ်တဲ့ပုံကိုယ်တွေအတွက်ပဲဘုံဘုံတို့အဓိကထားပြီးတော့ပြောရမှာပေါ့နော်တော့အဓိကပြောချင်တာဘယ်နှချက်တုံးနှစ်ချက်တောကပတိဒေဝနေပါစေဖို့တတိတံဝေကရပြီးတော့စစ်မှန်တဲ့ဉာဏ်ပညာစစ်မှန်တဲ့ချမ်းသာကိုရအောင်ကြိုးစားတဲ့နေရာမှာဒါကြီးမားတဲ့တွန်းအားတစ်ခုဖြစ်နေဒါကိုဘုံဘုံတို့ယူနိုင်ဖို့ ဒါကိုပြောခြင်းဟုတ်လားတော့ဒုက္ခပရိဒေဝနဲဖို့ဆိုတာကြတော့ဘာပြောခြင်းတုံးဒုက္ခပရိဒေဝကစေယုံပေါ်မှာရက်ရှိ ဖြစ်ထားတာဆိုတော့ဒုက္ခပရိဒေဝကအားရအောင် ဖြစ်ပြီးသွားပြီဒါကြောင့်မို့လို့သူကဖြစ်เสียရတိတ်မကြံတော့တယ်လို့ဖြစ်သွားတယ်ဒါဘုံမမြင်တာကိုပြောတာပါရုပ်တရက်စုံတဲ့ပုံကိုယ်တွေနဲ့မတူဘူး ဘုံဆိုအမေဆုံးတော့ကအမေကဒီနေ့ဖြစ်ပြီးနောက်နေ့ညနေဆေးရုံပို့တယ်နောက်နေ့မနေ့အစောကြီးဆုံးသွားလုံးဝနေလို့မရဘူးဘုံစိတ်ထဲမှာအမေက62နှစ်ဆိုတဲ့အတွေးနဲ့သာကိုကိုကိုထိမ့်ရတယ်ရုတ်တရက်ပျောက်သွားတာအိုးအခုကအဲ့လိုမဟုတ်ဘူးဒီကကြီး၄နှစ်ကြာမယ်နော်ကင်ဆာဖြစ်တာနှစ်နှစ်လောက်ကတော့တက်တောင်တက်တာနှစ်နှစ်လောက်ကတော့ရုန်းကန်ရတယ်အဆုံးကနေ 9လ10လလောက်ကတော့အကြီးအကျယ်ဒုက္ခရောက်တယ်အဲ့ဒီတဲကမှအရက်340လောက်ကအလွန်ကြောက်မဲ့ဖွယ်ရကောင်းတဲ့ခန္ဓာကိုယ်ရဲ့ဒုက္ခကိုပြသွားဘဝနဲ့ရင်းပြီးတော့ကျန်တဲ့လူတွေအတွက်အကောင်းဆုံးကိုယူမယ်ဆိုလို့ရှိရင်ပေးသွားတယ်လို့တောင်ဘုံဘုံပြောခြင်းကင်ဆာဌာနမှာအလုပ်လုပ်တယ်နောက်တခါတယောက်ပြောတာကိုဘုံဘုံကကြားဘူးတယ်ကင်ဆာဝေဒနာရှင်တွေကတော်တော်နဲ့ဆုံးတာမဟုတ်ဆုံးပြီဆိုရင်လည်းဝေဒနာအလွန်ပြင်းထန်တယ် တော့ကျန်ရကြတဲ့ပုံကိုယ်တွေပြုစုကြတဲ့အတိုင်းဝိုင်းတွေဟာဒီဒုက္ခကိုချစ်တဲ့ခင်တဲ့လူဟာအဲ့ရပေါ်မှာပက်လက်ဒုက္ခခံနေရတာကိုတရက်မဟုတ်နှစ်ရက်မဟုတ်မြင်နေရတယ်မြင်နေရတဲ့ခါကျတော့ဘယ်ချိန်ကြမှဒီဒုက္ခငြိမ့်သွားလို့ဆိုဆုံးသွားမှပဲငြိမ့်သွားဆုံးစေခြင်းတယ်လို့ပြောတာမဟုတ်ဘူးအလွန်တနာတယ်ပေါ့မရှိမလားဒုက္ခရောက်တယ်ကိုလည်းဘာမှခွဲဝေယူလို့လည်းမရဒါတွေကအလွန်စဉ်းစားတဲ့အကောင်းတဲ့ကိစ္စတယ် အဲ့တော့သောကပရိဒေဝမဖြစ်ဘူးတော့မဟုတ်ဖြစ်မယ်ဒါပေမဲ့ဒီအခြေအနေမှာအများကြီးဖြစ်နေတာ မရှိဘူးသို့တော်လည်းပဲတွေးမိတိုင်းအထူးသဖြင့်ဘိုးတို့ဘွားတို့ဆိုရင်သောကပရိဒေဝဖြစ်မယ်ပေါ့နော်တခါကြီးကတော့ဒီအမှန်တရားနဲ့ပတ်သက်ပြီးတော့အများကြီးဝါသနာပါတော့လေလာလိုက်စားတာတော့တတ္တာမှုရမယ်ပေါ့ဒါအဘွားတော်မှာတော်တော်လေးတသက်တာတာရှိတယ်လို့ဘုံဘုံထင်ပါတယ်သို့တော့ကိုယ်ရင်ရဖြစ်ထားတဲ့သာသမီ ဘလို့ပဲတရားရှင်းချက်တယ်ပြောပြောတောက်ကပတိတွေကတော့ရှိမှာပဲဒါကိုဘုံဘုံတို့ကပပျောက်ဖို့နေပါဖို့ဆိုလို့ရှိရင်ဘလို့လုံးမလို့တခုတည်းသောနီလန်းကအမှန်တရားကိုသိတဲ့စိတ်များအောင် လုပ်ဖို့ပဲဒါလေးကိုပိတတို့သဘောပေါက်စေခြင်းနဲ့ဟုတ်လားတောကပရိဒေဝစိုးရင်နဲ့ငိုကြွေးတယ်ဆိုတာအတွေးမှားလို့အမှန်မသိလို့စိုးရင်တာ အဲ့လိုဆိုရင်အမှန်သိရင်ဒီဘက်ကစိုးရင်တာအလိုလိုနှဲသွားတာစိုးရင်မှုအတွက်တခြားဆေးမရှိဘူးနော်အမှန်တရားကိုသိချင်းသိပင်လည်းအမွန်မြတ်ဆုံးနဲ့အပြည့်စုံဆုံးအကောင်းမွန်ဆုံးဆေးပဲအမှန်ကိုသိအောင်လုပ်ရမယ်အဲ့တော့အမှန်ကလည်းပဲသိဖို့ကအရင်ကြီးမခက်ဘူးကိုကသိကျင်တဲ့စိတ်ရှိဖို့အဲ့ဒီဘက်ကိုဥလှဲ့ဖို့ပဲလိုတာအမှန်ကလည်းထူးထူးဆန်းဆန်းကြီးမဟုတ်ဘူးဒါဖြစ်တတ်တဲ့သဘာဝကြီးဆိုတဲ့ဒါဖြစ်ကိုဖြစ်မဲ့သဘာဝကြီးဆိုတဲ့အမှန်တရားကိုသိဖို့ပဲ။ ဘုန်းဘုန်းတို့ရထားတဲ့ဒီဘဝဒီခန္ဓာအိုမဲ့နာမဲ့သိမဲ့ခန္ဓာကြီးပဲလေဘာနဲ့မှကုစားလို့မရဘူးကာကွယ်လို့မရဘူးသူသူလန်းသူသွားတာဒါကိုကောင်းကောင်းမြင်ထားမယ်ဆိုရင်အိုလာနာလာသေလာတဲ့အချိန်မှာဘုန်းတို့ဘာမှတောကပတိတွေကဖြစ်เสียအကြောင်းမရှိဘူးတောကပတိတွေကဖြစ်တယ်ဆိုတာဒါကိုကောင်းကောင်းကိုမမြင်လို့ပဲဟုတ်လားမမြင်လို့နော်ဒါဒီတိုင်းဖြစ်တတ်တဲ့သဘာဝကြီးလို့တကယ်ပိုင်ပိုင်နိုင်နိုင်သိမယ်ဆိုရင်တောကပတိတွေကဘာလုပ်တာမလို့ရောက်သွားဘုန်းတို့မြတ်စွာဘုရားလက်ထက်က တူဒီသောตาလေးသုံးသွားလို့ဒကာကြီးကမိခင်ကြီးကဒီလောက်မဟုတ်ဘူးဒကာကြီးကယူကျုံမရဖြစ်တယ်ရရင်လည်းမျက်ခွန်းမပြတ်ဘူးအဲ့ဒါနဲ့နောက်ဆုံးဘလို့မှဖြေမရတဲ့ခါမှာမြတ်စွာဘုရားကြီးရောက်လာရောက်လာတော့မြတ်စွာဘုရားသူ့ကိုတရားဂါထာ14ဘုတ်ဟောတန်လတုတ်တန်းဆိုပြီးတော့ရှိတယ်အဲ့ဒီတည်းမှာတေခြင်းအကြောင်းတွေကိုမြတ်စွာဘုရားအများကြီးပြောတာတေခြင်းအကြောင်းဆိုတာခန္ဓာအကြောင်းပါပဲခန္ဓာအကြောင်းဆိုတာလည်းတေခြင်းရဲ့အကြောင်းပဲတူတူပဲဟုတ်လား အဲ့ဒီမှာသိခြင်းတရားရှင်သန်မှုဆိုတာဘယ်ချင်းပျက်စီးမယ်ဆိုတာသူမှသိနိုင်မှုနော်ပလာဏမိဝပက္ကနာပါတောပတနာတောဘယံအေဝံဇာတာနာမေဆာနာနေဆံမရဏတောဘယံတတိမဲ့တွေဟာနက်နက်ခင်းတိုင်းမှာကြွေကြခြင်းဆိုတဲ့ဘေးရှိတယ်မနက်ခင်းအပင်ရောက်သွားကြည့်ဘုန်းတော်ငယ်ကဇီးပင်လေးတွေဆိုဝင်းဝါကြွေးနေမနေ့မှပဲကြွေးတယ်လို့ထင်ရတယ်ဒါပေမဲ့တညာလုံးကြွေးထားတာမနေ့ကျမှစုမြင်ရတာဟုတ် နက်နက်ခင်းတိုင်းမှာတည်တိမဲ့တွေအတွက်ကြွေကြခြင်းဆိုတဲ့ဘေးရှိတယ်။အဲဒါလိုပဲတတ္တဝါတိုင်းအတွက်တည်ခြင်းဆိုတဲ့ဘေးကတော့နေဆံမရဏတောဘယအမြဲရှိတယ်။တည်တိမဲ့တွေရဲ့ဘေးကမနက်ခင်းမှာပဲရှိတယ်ကန့်တတ်တာ။ဘုန်းတို့ရဲ့တည်ဆုံးခြင်းဆိုတဲ့ဘေးကတော့ဘာလို့အချိန်တိုင်းရှိတယ်။ဒီသဘောလေးတွေမြတ်စွာဘုရားပြောတယ်။ယထာပိကုမကာရတကတမတ္ထိကဘာဇနာတဗ္ဗံဗေဒနာပြိယန္တဧဝံမစ္ဆန္ဒဇီဝိတံ။နော်အိုထိန်တွေတွေလှုပ်ထားတဲ့အိုးအစိမ့်အကျက်အကြီးအသေး အိုအလှအိုအမျိုးမျိုးရှိတယ်နော်အဲ့ဒီအိုးတွေဟာအလုံးစုံ ကွဲပြက်ခြင်းတန်လည်းအဆုံးရှိတယ်တတ္တဝါတွေကဒီလိုပဲဖြစ်လာပြီဆိုရင်သိကြလိမ့်မယ်ကြည်ကြည်ငယ်ငယ်ပစ္စည်းရှိရှိမရှိရှိဟုတ်လားဒါမျက်စွာဖက်ပေးတဲ့ဥမာလေးရေနော်အဲ့ဒီမှာဥမာတစ်ခုဆိုရင်တော်တော်ထိတ်လန့်စရာကောင်းတယ်။ဘာပြောတာလဲ။ပိက္ခတံယေဝညာတိနပတ္တလာလပတံပုထု နော်ဧကမေကောဝမေဇန္တဂောဝေဇောဝိယနိယတိတဲ့ဟိုကအလွန်ကြိုက်တယ်ဒီကထာလေးပိကတံယေဝညာတိနံပတ္တလာလပတံပုထုဆွေတွေမျိုးတွေချစ်တဲ့ခင်တဲ့လူတွေကဒီတည်တော့မဲ့လူမမာကိုဘေးကနေဝိုင်းကြည့်စောင်းလျှောက်ကြတော့နော်ဘိုင်းဝိုင်းကြည့်နေတချို့လည်းပဲမျက်ရည်မရှင်းတိုင်းလာတဲ့ဧည့်သည်တွေလူမလာမေးတဲ့လူတွေကိုပြောနေကြတယ်ပေါ့ဘလို့ဖြစ်တာဘယ်တော့မှဘလို့ဖြစ်တာနော်တချို့ဆိုရင်အဲ့ဒါကိုမပြောတော့မပြောနိုင်တော့ဘူးအော်ဟစ်ပြီးတော့ငိုကြတယ်လူမကဆုံးတော့မယ်ဆိုကြပါစို့ ပိကတံယေဝညာတိနဲ့ပတ္တလာလပဒံပုထုအမျိုးမျိုးပြောဆိုငိုကြွေးမြည်တမ်းပြီးတော့နေနေတုံးမှာပဲဧကမေကောဝမေဇာနဂောဝေဇောဝိယနေယတိတယောက်ချင်းချင်းကိုသေမင်းဟာယူသွားတယ်တဲ့ဒါတင်စားပြောတာဘယ်ကသေမင်းမှလာယူတာမဟုတ်သေတတ်တဲ့ခန္ဓာကိုယ်ကြီးကိုသေမင်းလို့ပြောတာသေတတ်တဲ့ခန္ဓာကိုယ်ရဲ့သူ့သူပြက်ချိန်ကြအကြောင်းကုံတော့ပြက်သွားတာပဲဒါကိုမြတ်စွာဘုရားထင်ရှားအောင်ဧကမေကောဝမေဇာနအဲ့လိုဆွေတွေမျိုးတွေဝိုင်းထားတဲ့ကြားရရပဲသေမင်းဟာတယောက်ချင်းကိုကောက်သွားတယ် အဲ့ဒါကိုဘလို့ဥမာပေးတော့ဆိုဂောဝိဇောဝိယနိယတိနွားတွေကိုအသားစားဖို့မွေးရထားတဲ့လူတွေရှိတယ်ဝက်တွေမွေးထားတဲ့လူတွေရှိတယ်ကြက်တွေမွေးထားတဲ့လူတွေရှိတယ်ဟုတ်လားအဲ့လူတွေကဟာဒီနေ့ဘယ်ကောင်ဘယ်ကောင်ကိုတတ်မယ်တကောင်ချင်းဆွဲသွားတယ်ဘသူကစောတကတက်လို့ရလဲဒီတိုင်းပဲကြည်နေရတယ်နွားတွေမှလည်းဆွေမျိုးတွေရှိမှာပဲလေသူတို့မွေးထားတဲ့မေတွေရှိမှာပဲညီကိုမောင်နှမရှိမှာပဲအတူတူနေတော့သူတို့လည်းတန်ရုံးစင်ရှိမှာပဲဒါပေမဲ့သူတို့ဘာတတ်နိုင်လို့ ဧကမေကောဝမေဇာနံနော်ဆွေတွေမျိုးတွေရဲ့အလဲမိုးကြွေးမြည်တမ်းကြည်ရှုနေတုံးမှာပဲသေမင်းဟာတယောက်ချင်းကိုဆွဲခေါ်သွားတယ်နွားတွေမွေးထားတဲ့လူကတတ်တော့မယ်ဆိုရင်တကောင်ချင်းဆွဲခေါ်ပြီးတော့ထုတ်တတ်နေတယ်လို့ပဲတဲ့လောကကြီးမှာလူတွေဟာတတ်ခံနေရဘယ်သူမှလာတတ်တာမဟုတ်ဘူးနော်ကိုယ်ခန္ဓာကိုယ်ဟာကိုယ့်ကိုယ်တတ်တာသူများတတ်လို့သေတယ်မသားတယ်ကိုယ့်ကိုယ်တတ်လို့သေရတယ်မသားဘယ်ဟာများကိုယ့်ကိုယ်ပဲသေကြတာ ဟုတ်လားသဘောပေါက်ရလား ဟောကိုသေးကြတဲ့မသားများနော်အတိုင်းစားဟိုမနှိုင်းရှင်လောက်အောင်များတာပေါ့ဒါမျိုးဆိုပါဘုရားပေးတဲ့ဥပမာအဲ့ဒါလိုမျိုးဆိုပါဘုရားသေခြင်းအကြောင်းဘဝရဲ့လောကရဲ့အကြောင်းတွေကိုပြောပြီးတော့ပါပြောတော့ဆိုတော့ဧဝမဘာတော်လောကောမိစုနာစစရာယစလောကကြီးမှာအလွန်ကြီးမားတဲ့ဘေးကြီးရှိတယ်တဲ့ဘေးလို့ပြောရင်လူတွေကရေကြီးတာအမိုးခေါင်းတာမီးလောင်တာဒီပြင်ဘေးတွေပဲမြင်ကြမှာမြတ်စွာဘုရားတို့ဘေးကြီးကိုဘယ်လိုပြောလဲဆိုမိစုနာစစရာယစ ခန္ဓာကိုယ်ကြီးကတဖြည်းဖြည်းနဲ့ယုံရွဲပြီးတော့ပျက်စီးသွားအိုခြင်းပေးနာခြင်းပေးသေခြင်းပေးကိုပြောတာဒီမှာတော့ तू ကနော်အိုခြင်းသေခြင်းလို့နာခြင်းကို ဖြောက်ပြီးတော့ထားတယ်နော်ဧဝမဘာတော်လောကမေစုနာသစရာယသံတတမတီရာနာသောစန္တိဝိရိတဝါလောကပိယယလောကကြီးဟာဒီဘေးကြားထဲမှာပဲရှင်သန်နေရတာလို့ဉာဏ်ရှိတဲ့လူတွေကလောကရဲ့သဘောကိုသိတယ်တဲ့လောကဆိုတာကလူတွေကလူတွေကလောကလို့ပြောရင်နေရာနေရာကြီးကိုပဲမြင်တာ အမှန်လောကဆိုတာနေရာကြီးကိုအဓိကပြောတာမဟုတ်ကိုယ်ခန္ဓာကိုယ်ကြီးကိုအဓိကပြောတာလောကဘယ်နှမျိုးရှိရလို့ကြားဖို့တော့ဟမ်သုံးမျိုးတတ္တလောကသင်္ခါရလောကဩကာသလောကဟုတ်လားတတ္တဝါတွေကိုတတ္တလောကလို့ပြောတာတကယ်တမ်းကတတ္တဝါဆိုတာရှိတာမဟုတ်ဘူးသင်္ခါရတရားပဲရှိတာရုပ်တည်နေတွေကိုသင်္ခါရတရားလို့ပြောတာတတ္တဝါတွေနေထိုင်ရာဩကာသလောကလို့ပြောတယ်တကယ်တမ်းနေစရာဆိုတာရှိတာမဟုတ်ဘူးရုပ်တည်နေတွေပဲရှိတာနော်ဒါပေမဲ့နားလေအောင် တတ္တဝါတွေကိုတတ္တလောကတတ္တဝါတွေနေရာကိုဩကာသလောကလောကကြီးလို့ပြောရင်လူတွေကဩကာသလောကကြီးပဲမြင်မြင်နေတာကိုကိုကိုလောကလို့မသိဘူးလောကဆိုတာကိုယ်ဒီပင်လဲလောကပဲလောကတစ်ခုလောကဆိုတဲ့စကလုံးလေးရဲ့အဓိပ္ပာယ်ကဘာလဲလောစတိပလောစတိတိလောကဖယုဖယပြိုကွဲ့ပျက်စီးတတ်လို့လောကလို့ခေါ်တာ哦ပျက်စီးတာအထူးဆန်းမဟုတ်ဘူးပျက်စီးလို့ဝမ်းနေတယ်ဆိုရင်ပျက်စီးမှုကိုမသိလို့ပျက်စီးမှုကိုသိအောင်လုပ်မထားလို့မကျွမ်းကျင်လို့ဒါဝမ်းနေတာပဲ ဒါကြောင့်စိုးရိမ်မှုကိုပျောက်ခြင်းအကောင်းဆုံးနည်းကဘာလဲလို့မင်းပျက်စီးနေတဲ့ပျက်စီးတဲ့သဘာဝအမှန်ကိုဘုံဘုံတို့သိတဲ့သိအောင်လုပ်ဖို့ပဲအဲ့ဒါသိရင်စိုးရိမ်မှုဘာမှဘုံဘုံတို့ဖြစ်လာစရာအကြောင်းမရှိဘူးခုဒီမှာပညာရှိတဲ့လူတွေကလောကပရိယာယံဒီခန္ဓာလောကရဲ့သဘာဝကိုအမှန်သိပြီးတော့ခန္ဓာလောကရဲ့သဘာဝဘယ်လိုတော့အိုခြင်းသေခြင်းဘေးဖြင့်အမြဲတမ်းနှိပ်စက်ခံနေရတဲ့လောကဒါတွေပဲဖြစ်နေတာဒါကိုသိပြီးတော့တဲ့ တတ္တမတီတာနတ်သောဆန်တီပညာရှိတွေဟာဘယ်တော့မှမစိုးရိမ်ဘူးတဲ့အဲ့ဒါဘုန်းတော်စိုးရိမ်ပြီဆိုရင်ဘာလို့မသိလို့ပေါ့ဒါကြောင့်စိုးရိမ်မှုကိုကြောက်တယ်ဆိုလို့ရှိရင်မသိမှုကိုကြောက်မှဖြစ်မယ်မသိရင်တော့စိုးရိမ်ရလိမ့်မယ်စိုးရိမ်နေပြီဆိုတဲ့အစားအဲ့ဒါအသိဉာဏ်နေခြင်းရဲ့လက္ခဏာပဲနော်စိုးရိမ်မှုကအသိဉာဏ်မရှိခြင်းကနေထွက်လာတဲ့အကျိုးရလက်ပူတယ်ဆိုတာမီးကနေထွက်လာတဲ့အကျိုးရလက်ပဲသဘောပေါက်ရဲ့လားဒါကြောင့်လောကရဲ့အကြောင်းကိုဘာလို့မလို့သိရမလို့သိရမလို့ပျက်စီးနေတဲ့လောကလို့သိရကိုက အကောင်းလေးတွေကြားထဲမှာဘုန်းဘုန်းတို့ကနေနေတာဟုတ်လမ်းပေါ်သွားရင်လည်းလူတွေကလက်လက်ဆက်ဆက်သွားနေကိုကိုဘေးမှာလည်းအကောင်းလေးတွေနော်ဒီတိုင်းကောင်းနေသေးတာကိုဟုတ်လားမကောင်းနေတာကိုမြင်လားမကောင်းနေတာတွေအများကြီးပဲလေးရှေ့ုံပေါ်မှာသင်ချိုင်းမှာကမ္ဘာလောကကြီးမှာအခုဒီစက္ကန့်အတွင်းမှာတည်တဲ့လူဘယ်နှယောက်လောက်ရှိမယ်ထင်လဲပျက်စီးနေတာပျက်စီးနေတာအရင်စက္ကန့်ကတည်တဲ့လူဘယ်နှယောက်ရှိမလဲအဲ့ဒီအရင်စက္ကန့်ကတည်တော့စက္ကန့်တိုင်းမှာတစ်စက္ကန့်တစ်စက္ကန့်ကို မြင်ကြည့်လိုက်လူထောင်းချီပြီးတော့ဝုန်းကနေဝုန်းကနေလဲလေသွားတယ်လို့မြင်ကြည့်လိုက်ကမ္ဘာလောကဒါလူကိုပြောတာတခြားသောတိဋ္ဌံတတ္ထဝါတွေမပါသေးဘူးပျက်စီးနေတဲ့လောကဆိုတာမြင်အောင်ကြည့်ဆိုအဲ့ဒါကိုပြောတာနောက်တစ်စက္ကန့်မှာသေတဲ့မသားတန်းစီနေဘယ်လောက်ရှိမလို့တကဘာလုံးကိုကြည့်ကြည့်တကဘာလုံးကိုကြည့်ကြည့်လိုက်နောက်တစ်စက္ကန့်မှာသေတဲ့လူဘယ်နှယောက်ရှိမလို့အဲ့ဒီနောက်တစ်စက္ကန့်မှာသေတန်းစီနေကြတယ်အကုန်လုံးဘာလုပ်နေကြအောင်သေဖို့တန်းစီနေကြဟုတ်တယ်မို့လားကိုကိုကိုလည်းဘယ်တော့ရောက်မှာတော့မသိဘူးနော်အခုကျွတ်တို့ကလည်းဘာလုပ်နေကြလဲ တန်းစီစောင့်နေကြတာဟုတ်လားတန်းစီပြီးတော့စောင့်နေကြနော်အဲ့ဒါပညာရှိတဲ့လူတွေဟာတဲ့လောကရဲ့သဘာဝကိုသိပြီးတော့မစိုးရိမ်ကြဘူးလောကရဲ့သဘာဝဘာတော့ဧဝမဘာတော်လောကမိစုနာစဇရာယစလောကဆိုတာအိုခြင်းသေခြင်းရဲ့ကျက်စားရာသဘာဝတရားအဲ့ဒါကိုပညာရှိတဲ့လူကသိတဲ့အခါမှာတတ္တမဒီရာနာသောစံတိသူ့မှာစိုးရိမ်နေဆိုတာမရှိဘူးတဲ့ဒါကျင့်ရတဲ့ပုံကိုယ်တွေအတွက်ချစ်ကြခင်ကြတဲ့ပုံကိုယ်တွေအတွက် ယံဖာယံခါသူ့အကြောင်းကိုတွေးမိလို့စိတ်ထဲမှာတောကပရိဒေဝဖြစ်မယ်ကြံရင်ဘုံဘုံကဒီလိုလေးပြောတာဒါလေးကိုအမှတ်ရစေခြင်းဒါဘုံဘုံတို့တတ်နိုင်တဲ့ကုညီမှုစောင့်ရှောက်မှုကဒါပဲဒါလွယ်လို့ဘုံဘုံတို့ကဘာမှကုညီနိုင်တာစောင့်ရှောက်နိုင်တာမရှိဘူးအဲ့တော့စိုးရိမ်မှုကိုဘုံဘုံတို့ဆေးစားလို့ပြောင်းမှာမဟုတ်ဘူးနော်ဒါဟာတဘာဝလို့နားလည်ဖို့ဘုံဘုံရေးထားတဲ့ကျန်ရစ်သူများအတွက်ဆိုတဲ့စာအုပ်လေးကိုပဲပဲနေနေဖတ်ကြည့်အဲ့ဒါဘုံဘုံရဲ့ကျန်ရစ်ကြတဲ့ပုံကိုယ်တွေအတွက်ကိုကိုယ်တိုင်လည်းပဲ ကြံရစ်ခဲ့တဲ့အနေအထားမှာနေခဲ့ဘူးတယ်လေအဖေသေးတုန်းကဖုံဖုံကြံရစ်ခဲ့တာအမေသေးတုန်းကဖုံဖုံကြံရစ်ခဲ့တာကိုယ့်ရဲ့စိတ်နှလုံးကိုတတ်တာအောင်ကိုဘလို့လုံးကိုကိုယ်တိုင်ပဲလုပ်ရတယ်ဘယ်သူမှမလာလုပ်မပေးနိုင်ဘူးအဲ့ဒီမှာဖုံဖုံအတွေးတွေကိုအဲ့ဒါချပြီးတော့ရေးထားတာလူတွေကပျက်စီးသွားပြီသေသွားပြီဆိုရင်မကောင်းဘူးဒါပဲမြင်တယ်ကောင်းတာကိုမမြင်ဘူးအမှန်သေသွားတော့ကောင်းတာတွေအများကြီးရှိတယ်သေသွားတော့ကောင်းတာအများကြီးရှိတော့သဘောတူပါမလားမသိဘူးဘာကောင်းတာတော့ဖုံဖုံရဲ့သေသွား ရှိုးရှိုးပြောမယ်နော်တေးသွားသူနဲ့ပတ်သက်ပြီးတော့ဘာမှပူစရာမရှိတော့အေးသွားဘိုးတို့ဖွားတို့ကြတော့အဲ့လိုပြောလို့ဖြစ်ပါမလားကျုပ်ကကားပေါ်မှာစဉ်းစားခဲ့တယ်တို့ဒီသမီးလေးဆုံးသွားတယ်သူမရှိတော့အေးသွားပြီလို့ပြောလို့ရပါမလားရသေးတာပဲဘယ်ချိန်မှရမလို့သူတို့ကွယ်လွန်လိပ်စာရောက်တဲ့အချိန်မှာငါသမီးလေးကြံရစ်တယ်ဆိုတဲ့အတွေ့နဲ့မကြံရစ်တော့ဘူးဆိုတဲ့အတွေ့ဘယ်ဟာပို့ပြီးတော့အေးချမ်းစီမလို့မရှိတော့ဘူးလေပူစရာမရှိတော့ဘူးလေကျင်းရင်ငါသမီးဘယ်လိုမျိုးနေရမလဲဆိုတဲ့အတွေ့လာအောင်မယ်နော် အခုအဲ့ဒီချိန်မှာပူရမဲ့ပူအခုကြိုးပြီးတော့မလုပ်တာတော့ပူလိုက်တာဟိုအတွေးကားပေါ်မှာတွေးလန်အော်အကုန်လုံးကတိတ်မကွာပါဘူးညီမြချင်းနေကြီးသွားနေတာအခုပူရတော့လဲနောင်မပူပါဘူးပေါ့အခုမပူရတော့လဲနောင်ကြတော့ပူရမှာသဘောပေါက်ရလားအဲ့ဒီဥစ္စာနော်စဉ်းစားကြည့်နော်ဒါမို့အရာအလုံးမှာအကောင်းဆိုးဆိုတာသူ့အတိုင်းတန်နဲ့သူဘာလုပ်နေတော့တွဲနေကြတယ်တွဲနေကြတယ်ဒါကိုဘုန်းဘုန်းတို့မြင်ရမယ်နောက်ဆုံးတော့ဒီစကားတည်းပဲအကျုံးဝင်တာပါပဲ အမှန်တရားကိုမြင်ရင်မြင်တဲ့လောက်တောကပတိတွေကနည်းမယ်အမှန်တရားအများကြီးပဲမြင်ကြည့်အခုဘုံဘုံပြောတဲ့အားလည်းအမှန်တရားပဲမဟုတ်လားစဉ်းစားကြည့်နော်ဘုံတို့ကမနက်ရဲ့အမြင်တွေနဲ့ပဲနေကြတာများဒီလိုပြောရင်တော့ခံနိုင်မှာမဟုတ်ဘုံတို့တက္ကရာဘကတန်ရုပ်ပါဠိတော်ထဲမှာမနက်ကမြတ်စွာဘုရားကိုလာလျှောက်တာရှိတယ်သာသမီရှိတဲ့လူဟာသာသမီရှိတဲ့အတွက်ကြောင့်ကြည်နူးရတဲ့နှစ်သက် လူကနွားတွေကြောင့်နှစ်သက်ရတယ်နွားမွေးထားတာရှိခေတ်ကတော့နွားအဓိကမွေးကြတာဟုတ်လားပိုင်ဆိုင်မှုတွေအများကြီးအဲ့ဒီပိုင်ဆိုင်မှုတွေကြောင့်ကြည်နူးရတယ်နှစ်သက်ရတယ်ချမ်းသာရတယ်တဲ့ဘယ်သူပြောတာလဲမနက်ပြောတာနော်အဲ့တော့မြတ်စွာဘုရားဘာပြောတော့သာသမီရှိတဲ့လူဟာသာသမီကြောင့်ပူရတယ်လောင်ရတယ်ဆင်းရဲရတယ်တဲ့ရွေ့ပြောတာမဟုတ်ဘူးနော်နွားတွေရှိတဲ့လူဟာနွားတွေကြောင့်ပူရတယ်ပင်ရတယ်ဆင်းရဲရတယ်ပူလောင်ရတယ်ပစ္စည်းတွေအများကြီးပိုင်တာအဲ့ဒီပိုင်တာတွေကြောင့်ပဲစိုးရင်ရလိမ့်မယ်ပူရလိမ့်မယ်လောင်ရလိမ့်မယ်တဲ့ ကဲဇုဘက်ကလူတွေကရက်ကြတာများဟမ်ဟမ်လူတွေကရှိရင်ကောင်းတယ်ဆိုတဲ့အမြင်တစ်ဖက်တစ်ဖက်တွက်ထားတာဘုံဘုံကတော့ညံ့ညတာတာတွေးကြည့်မနဲ့ပြောသလိုရှိလို့ကောင်းတဲ့အပိုင်းလေးတွေလည်းဟုတ်ပါတယ်တခါလေးပြောရတယ်ကြည်နူးရတယ်ဒါဒီမြတ်စွာဘုရားပြောသလိုရှိလို့စိုးရင်ပူရတာတွေရောအများကြီးမရှိဘူးလားဘယ်ဟာပူများမယ်ထင်တော့မြတ်စွာဘုရားပြောတာပူများခင်ဗျားတို့ကျုပ်တို့ဘဝမှာပူနေရတာတွေအကုန်လုံးဟာမရှိတာတွေအတွက်ပူတာလားရှိတာတွေအတွက်ပူတာလားသေချာစဉ်းစားကြည့်နော်ဒီဥစ္စာ ကိုဟာဖြစ်ပါပြီဆိုတဲ့အစားအပူစားတော့တာပဲလောဘနဲ့ဘုံဘုံတို့ကဘဝတန်တရားကိုသွားကြတာဒီလောဘကဘဝတန်တရားဆက်ဆက်ဖြစ်ခြင်းရဲ့အာကြီးတဲ့အကြောင်းတရားကြီးပဲသူမှုရသစ္စာလေလောဘအခြေခံပြီးတော့ဖြစ်နေကြလို့မို့ဘုံတို့ကလောဘအမြင်နဲ့ပဲတွေးနေတာလောဘကဘယ်လိုပြောနေတာရှိမှကောင်းပါရှိမှကောင်းပါရှိမှကောင်းပါအဲ့တော့မရှိရင် तू မကောင်းဘူးပဲထင်နေတာရမ်းတာရမ်းတာအဲ့ဒါမရှိလို့ကောင်းသွားတယ်အများကြီးသဘောပေါက်လားဘုံပြောတာတချို့ကမရှိမှကိုကောင်းတာ နော်ဒါကဘယ်အပိုင်းကိုဘုံဘုံပြောနေတာတော့သောကပရိဒေဝနဲဖို့အပိုင်းကိုပြောတာနော်ဒါဘုံဘုံကတရားငါဒီနေ့ကတော့တရားဟောသလိုကြီးပြောတော့ပါဘူးတရားဆွေးနွေးသလိုလေးငါစိတ်ထဲပေါ်လာလေးကိုပဲလွတ်လွတ်လပ်လပ်ပြောတော့မယ်လို့အဲ့လိုလေးတွေးတာဒါတော့တဏှာကြီးလည်းကချင်မှကမယ်ပေါ့နော်အဲ့တော့ဒါဘာလဲလို့မေးရင်သောကပတိဒေဝငြိမ်းဖို့အဲ့ဒါကိုတလုံးနဲ့ချုပ်ပြောရင်သောကပတိဒေဝငြိမ်းကျင်တယ်ဆိုရင်ဘာလို့ဘာဖြစ်အောင်ကြိုးစားမလဲဘုန်းဘုန်းတို့ အမှန်မြင်အောင်လုပ်ရမယ်လောကဟာဒီတိုင်းပဲလောကဟာဒါပဲဆိုတာဘုန်းတို့မြင်ရမယ်မျက်စိလဲနေတာနော်မြင်အောင်လုပ်ရမယ်ဟုတ်လားမြင်လေတောကပတိတွေကနဲလေပဲဟုတ်ပြီအဲ့လိုဆိုရင်ဒီအပိုင်းကိုဘုန်းတို့တော်မှဖြစ်မယ်ဆက်ပြောမယ်ဆိုရင်လည်းပြောစရာစကားတွေကတော့ရှိနေမှာပဲနော်တော့ဆက်ပြီးတော့ဘာပြောချင်လို့ဆိုတော့ဒီပျက်စီးမှုဓမ္မဝင်ဆိုလို့ရှိရင်ပျက်စီးချိန်မကြသေးဘူးလို့တွေးမယ်ဆိုရင်လည်းပဲမကြသေးဘူးပေါ့ ဟုတ်လားကြပြီလို့တွေးမယ်ဆိုရင်လည်းကြပြီပေါ့တကယ်တမ်းကတော့ကြလို့မို့အကြောင်းကုံလို့ရက်သွားတဲ့သဘောပဲသို့တော့လူလောကဂျီဘူရသဘောနဲ့သုံးသပ်မယ်ဆိုရင်တော့52နှစ်ကအနည်းငယ်တော့ငယ်သေးတယ်ပေါ့ဒါပေမဲ့တို့ပြန်မြဘုံဘုံတို့တက်တန်းတွေကိုတွက်ကြည့်ပေါ့90ရဲ့အောက်ကိုသေးကြတာနဲ့90ရဲ့အထက်ကိုသေးကြတာဘယ်ဟာများတယ်လို့ကြားတော့ခုစဉ်းစားကြည့်ပါနော် 90အောက်သေးကြတာနဲ့90အထက်သေးကြတာတကယ်လို့မြန် level လိုက်မယ်ဆိုရင်တော့90ဟာပုံမှန်ပဲလို့ပြောရမလို့ဖြစ်တယ်90အောက်သေးတဲ့လူကနည်းတယ်90အထက်သေးတဲ့လူကများအဲ90အထက်သေးတဲ့လူကနည်းတယ်90အောက်သေးတဲ့လူကများတယ်ဆိုရင်90ကအသက်တောင်တနေကြီးနေတယ်လို့ဖြစ်မယ်ပေါ့ဒီသဘောလေးရှိရနော်အဲ့တော့ဘာပဲပြောပြောဒါဟာသူ့ရဲ့အကြောင်းတရားရှိတဲ့လောက်ပဲသူသွားတာပေါ့နော် အကြောင်းကုံတော့ရက်သွားတဲ့သဘောပဲဒီသဘောလေးဟုတ်လား တော့ဒီသဘောလေးတွေကိုဘုံဘုံတို့ကကြည့်ပြီးတော့ဩဒီပျက်စီးသွားတဲ့သဘာဝတရားနဲ့ပတ်သက်ပြီးတော့အစသာရရအမှန်တရားကိုဘက်စုံတောင်းဆောင်ရတယ်မြင်အောင်လုပ်ရမယ်ပေါ့ဟုတ်လားအဲ့တော့ဒီပျက်စီးမှုကိုဘုံဘုံတို့အကြောင်းပြုပြီးတော့အခုဒုတိယပိုင်းဘုံဘုံဗာဆက်ပြောခြင်းဩတတိတံဝေကရဖို့ပေါ့နော်တံဝေကဆိုတာဘာတော့ထိတ်လန့်ထိတ်လန့်တာကသူကဗျံပရာ အကျိုးမဲ့ထိတ်လန့်တဲ့ထိတ်လန့်ခြင်းမျိုးကိုပြောတာမဟုတ်ညံနဲ့ရှင်တဲ့ထိတ်လန့်မှုပို့ပြီးတော့ရှင်းအောင်ပြောရင် ထိတ်လန့်တဲ့ထိတ်လန့်တိုက်တဲ့အရာရဲ့ပုံမှာထိတ်လန့်မှုကိုရတယ်အဲ့ဒါပါခေါ်တော့တန်ဝေကအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ကတုတ်တန်လေးနှစ်ပုဒ်ကိုအချင်းချုပ်ပြီးတော့ဘုံဘုံပြောဖို့စဉ်းစားထားတယ်ပေါ့နော်ကိုကိုကိုတန်ဝေကကိုရအောင်ဘယ်လိုယူမလဲဆိုတဲ့အပိုင်းမှာအထောက်အကူပြုဖို့ပေါ့ဟုတ်လားအဲ့ဒါပထမပြောချင်တဲ့တုတ်တန်ကဘာလဲဆိုတော့ အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာပတောဒသုတ်တံဆိုတာလေးမှတ်တမ်းတင်ထားတာရှိဟုတ်လားအဲ့ဒီပတောဒသုတ်တံဆိုတာမြတ်စွာဘုရားဘာဟောထားတုံးဆိုတော့နော်ပတောဒဆိုတာကဟိုဘုံဘုံတို့မြင်းလဲတို့နွားလဲတို့မောင်းတဲ့အခါမှာရိုက်တဲ့နှင်တံပေါ့နော်ပတောဒဆိုနှင်တံအဲ့ဒီသုတ်တံမှာမြတ်စွာဘုရားယဟန်တို့တဲ့လောကမှာအလွန်ကောင်းတဲ့ဟိုလိမ္မာပါဏတ်တဲ့ထက်မြက်တဲ့ မြင်း၄မျိုးရှိတယ်ရသော်ပြတော့အာဇာနီလို့သုံးတယ်အဲ့ဒီမှာအာဇာနီမြင်း၄မျိုးရှိတယ်တဲ့ပထမမျိုးစားနံပါတ်1ထိတ်တန်းအာဇာနီမြင်းမျိုးစားကဘာလဲဆိုရင်ဒီမောင်းတဲ့လူကယထာရင်းကနှင်နှံလေးကိုမြှောက်ပြလိုက်တာနဲ့ယထာရင်းကငါ့ကိုဘလို့သွားစေခြင်းနေပြီဘာဖြစ်စေခြင်းနေပြီဆိုတော့နားလဲပြီးတော့သူသွားအဲ့ဒါပတောတစ္ဆာယနှင်နှံရိတ်ကိုမြင်တာနဲ့သူပြေးတယ်ဒါပထမတန်းစားအာဇာနီမြင်းပေါ့နော်ဒုတိယအာဇာနီဒုတိယတန်းစားအာဇာနီမြင်းကဘလို့တော့ နှင်နာမြောက်ပြယုံနဲ့ तू မပြေဘူး तू အဲ့လောက်မထက်မြက်ဘူး तू အဲ့လောက်ဝရိယမကောင်းဘူးဒါမှမဟုတ်အဲ့ဒီနှင်နန်းထိတ်ကလေးမှာတန်ကြုံလေးတတ်တာရှိတယ်အဲ့ဒီတန်ကြုံလေးနဲ့ဝิญဉ်တွင်လေးတဲကိုဝင်အောင်နည်းနည်းလေးစစ်ကနေဖြစ်သွားတသားလေးထိုးလိုက်လို့ရှင်ပြေးပြီအဲ့ဒီကြရင်တော့တတိယနော်လောမဝေဒဝိဒောဝิญဉ်တွင်လေးတဲဝင်အောင်ထိုးလိုက်တယ်အဲ့ဒီကျမှပြေးတယ်တတိယရန်စာအာဇာနီမျိုးကြတော့ तू ကနှင်တန်ရိတ်မြောက်တာနဲ့လည်းမပြေးဘူး မွေးညင်းတင်းဝင်ရုံလောက်နဲ့လည်းမပြေဘူးသူကတော့ဘာလို့ဆိုအရေတူအရေပါကိုဖောက်သွားအောင်ထိုးလိုက်မှသမ္မဝေတော်သမ္မဝိဒဝေတော်နော်အရေတူအရေပါကိုပေါက်အောင်ဖောက်လိုက်မှသူပြေးတာနော်ဒါတတိယဒန်းစားပေါ့စတုဒ္ဓဒန်းစားအာဇာနည်မျိုးကြတော့ဘယ်လိုတုံးဆိုတော့နှင်တန်ရိပ်မြောက်တာနဲ့လည်းမပြေးဘူးဝိညာဉ်တွင်းလောက်နဲ့လည်းမပြေးဘူးရေတူရေပါလောက်ဖောက်တာနဲ့လည်းမပြေးဘူးသူကအသားကိုပါဖောက်ပြီးတော့အယိုးထီဆိုက်အောင်ထိုးလိုက်မှ ပြေးတာတဲ့ ဒါမြင်လေးမျိုးပေါ့နော်လေးမျိုးစလုံးဟာအာဇာတိစင်းရဲထဲမှာဝင်တယ်ဘာလို့ဆိုတော့ဒီယထာရင်းရဲ့ပြုမှုချက်ကြောင့် तू ပြေးလို့မပြေးပဲနေတာမဟုတ်မပြေးဘူးဆိုတော့မှ तू ကအာဇာတိမြင်ထဲမပါတော့ဘူးပေါ့ဟုတ်လားအဲ့ဒါလိုပဲတဲ့လူလောကကြီးမှာတတ္တဝါတွေလည်းမှလည်းပဲနော်ထက်မြက်တဲ့ဉာဏ်ရည်ဉာဏ်သွေးမြင့်တဲ့အမျိုးအစား၄မျိုးရှိတယ်တဲ့နံပါတ်1ပထမတန်းစားအမျိုးအစားပါလေဩဘယ်မှာတော့ဘသူ နှုတ်ဆေးရုံတက်နေရတာတဲ့ယောဂါတွေနှိမ့်ဆက်လို့တဲ့กินစားတဲ့ဘားတဲ့ညားတဲ့ယောဂါကြားအဲ့လိုကြားရင်လည်းဟောဆုံးသွားပြီတဲ့မရှိတော့ဘူးတဲ့အဲ့ဒီသတင်းကိုကြားအဲ့ဒီသတင်းကိုကြားတာကိုပဲအကြောင်းပြုပြီးတော့ဩဒုက္ခနာကိုမှအဲ့လိုဖြစ်တတ်တဲ့သဘာဝရှိတာမဟုတ်ဘူးငါခန္ဓာကိုယ်ကလည်းအဲ့လိုဖြစ်တတ်တဲ့သဘာဝဘယ်ချင်းဖြစ်မယ်ဆိုတာမသိနိုင်ဘူးသူလည်းပဲမဖြစ်ခင်တုန်းကသူ့ကိုယ်သူဖြစ်လိမ့်မယ်လို့မထင်မဲနဲ့ဖြစ်သွားတာငါလည်းအခုငါကိုယ်ငါဖြစ်မယ်လို့မထင်ဘူးဒါပေမဲ့ဖြစ်ချင်းဖြစ်သွားနိုင်တယ် ငါထဲမှာယောဂါတွေဘလို့ပြင်းစင်းနေဆိုငါမသိနိုင်ဘူးဟောအမှန်ကိုတွေးတာနော်တဘာတုံတမသင်ကပ္ပပေါ့နော်ဘာကိုအခြေခံပြီးတော့တွေးတာတော့တည်င်းကြားတာကိုအခြေခံတွေးတာနော်ဘယ်သူတွေဒုက္ခရောက်တာနော်ခန္ဓာကိုယ်ရဲ့နှိမ့်ဆက်တာကိုခံရတာဒါကိုတွေးပြီးတော့သူဘာလုပ်တုံဆိုတော့ငါကောင်းနေတုံးလေးမှာနော်ကောင်းနေတဲ့အချိန်မှာမှလှုပ်ရတာလွယ်တယ်မကောင်းတဲ့အချိန်မှာလှုပ်ရတာခက်တယ်လို့မြတ်စွာဘုရားဟောထားတဲ့ သူတော်ကောင်းတရားအသိဉာဏ်ရဖို့အတွက်ငါလုံးဝဖြစ်မယ်ဆိုပြီးတော့ဘယ်သူမှတိုက်တွန်းစရာမလိုဘူးအဲ့ဒီသတင်းအသိပင်လျင်သူ့ကိုကောင်းတဲ့အလုပ်ကိုလုပ်ဖို့အတွက်အားကြီးတဲ့အကြောင်းတရားအနေနဲ့ကြိုးကျေးဇူးပြုသွားတာအဲ့ဒါတရားကျင့်တရားဘက်ကိုဝါသနာပါတယ်လှုပ်တယ်လှုပ်ရင်းနဲ့ပေါင်းဆိုတရားထုတရားမြတ်တောင်ရသွားတယ်အဲ့ဒါပထမတန်းစားအာဇာနည်လူမျိုးပဲဟုတ်လားဒါမြတ်စွာဘုရားဉာဏ်တော်ကြောင့်သိရတာနော်နောက်ဒုတိယတန်းစားသတင်းကြားတာလောက်နဲ့တော့သူ့ရဲ့အသိဉာဏ်ကနိုးထမလာဘူး နော်တရင်ကြားတာလောက်နဲ့တော့နည်းနည်းလောက်ပဲလှုပ်တယ်တရားအားထုတ်ရအလောက်အောင်ထိတရားဘက်ကိုခြေစုံပြစ်ပြီးတော့ဝင်ရလောက်အောင်ထိသူ့စိတ်ကအဲ့လောက်ထိမထက်မြက်ဘူးပေါ့နော်ဒါပေမဲ့ तू ကဘယ်အချိန်မှသူ့စိတ်ကနိုးထလာတော့သူ့ညံကနိုးထလာတော့မမမကြမ်းဖြစ်နေတဲ့တေကောင်ပေါင်းလည်းဖြစ်နေတဲ့လူသူကိုယ်တိုင်မြင်ရမြင်ရမြင်ရတာနဲ့ကြားတာနဲ့စိတ်နှလုံးကိုထိခိုက်တာချင်းမတူဘူးနော်ကြားတဲ့ခါကျတော့မြင်တာတဲ့ဘာလို့ အများကြီးပို့ပြီးတော့ထိခိုက်တယ်နော်အခုမဝင်ဆိုရင်ဘုံဘုံဆေးရုံသွားတော့ဟာတလောက်ကြီးမရှိုးနော်နောက်ပိုင်းကျတော့တခါကြီးကဗီဒီယိုဖိုင်လေးတွေရရိုက်ပြီးတော့ဘုံဘုံစီကိုပို့တယ်မကြည့်ရစရာဘူးနော်ဒီရှင်သန်ဖို့အတွက်အောက်ဆီဂျင်ရဖို့သူအများကြီးရုန်းကန်ရတယ်အတန်မျိုးစုံထွက်ပြီးတော့အသက်ကိုရှူရတယ်နောက်ပိုင်းကျတော့ခြေတော်ကြီးတွေအကြီးကြီးတွေရောင်းလာတယ်လှုပ်တော့မလှုပ်နိုင်တော့ဘူးဒါတန်ဝေခရဖို့ပြောတာကျင်းတဲ့လူတွေစိတ်ထိခိုက်ဖို့ပြောတာမဟုတ်ဘူး နော်လှုပ်ကိုမလှုပ်နိုင်တော့ဘူးအတကကြီးပြောတယ်ဝိထားရနဲ့သူရုပ်တရက်သတိလက်လွတ်ပြီးတော့လက်ကိုလှုပ်လိုက်တာအောက်တစ်ခါတည်းပြုံးဆိုပြုတ်ကျသွားခေါင်းတောင်မထောင်နိုင်ဘူးအဲ့ဒါသူဘာပြုံးဆိုသူ့တကိုယ်လုံးဟာကြောက်တုံးကြီးလိုဖြစ်နေတယ်တဲ့မွေကြီးလေးကောင်ရပြောမယ်ဆိုရင်တော့ကထမုခမွေကြိုက်တာနော်ခန္ဓာကိုယ်အကုန်လုံးကမာခဲသွားတယ်အဲ့ဒါမာခဲသွားတယ်ဆိုတော့ကြောက်တုံးကြီးလို့ခံစားရတယ်တချို့တရားထုတ်တဲ့ယောဂီတွေ တယောက်နဲ့တယောက်ဓာတ်လွန်ခဲ့တာတည်းမတူဘူးဓာတ်လေးပါမှာပထဝီဓာတ်လွန်ခဲ့တဲ့လူဆိုငုတ်တုတ်ထိုင်းနေရတယ်သူ့ကသူခိုင်းသွားတခါတဲ့မာတဲ့ခံစားချက်ကတန်ဆိုင်တန်ခဲကြောက်တုံးကြောက်ခဲကြီးလို့သူ့ကသူခံစားရသွားတာဒါအခမ်းရခက်တဲ့သဘောတော့မရှိပါဘူးတချို့ကြတော့ကြီးပြီးတော့ဟိုဘက်ဒီဘက်ပေါက်ပြီးတော့မြင်ရလောက်အောင်စိတ်ထဲမှာလင်းသွားတာမျိုးလည်းရှိမြို့မြို့ပေါ့အခုဘယ်လိုဖြစ်တာကြောက်တုံးကြီးလို့လုံးဝလှုပ်လို့မရရေးတောက်မလားလို့မေးတဲ့တောင်ခေါင်းမငိမ့်နိုင်ဘူးစားရင်စားနေမှာပေါ့ ပိုက်ကလေးထိုးလိုက်တော့မှစုပ်တယ်ကိုယ်ခန္ဓာကိုယ်ကအဲ့လိုမဖောက်ပြန်ဘူးလို့ဆိုနိုင်မလားအခုဟာမူကြီးလေးကောင်သဘောကောင်းနေတဲ့အချိန်ပဲလေတကယ်တမ်းသူတို့စိတ်ဆိုးလို့ကြိုက်ပြီဆိုတာနဲ့ကျုပ်တို့လည်းပဲဘလို့အချိန်နေနော်ဖြစ်ပြီးတော့ဘယ်တောင်ကန်းကတ်မယ်ဘာမှမသိနိုင်ဘူးအဲ့တော့မြင်ရပြီဟေ့ဆိုရင်အဲ့ဒီလိုနဲ့နဲတဲ့ဘဝနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့အမြင်လေးတမန်သင်္ကပ္ပအားကောင်းလားဟုတ်လားကြားတော့တော့ तू မတုံလို့ဘူးနော်မြင်ပြီဆိုတော့မှဘာဖြစ်တော့ ဟာတုံလှုပ်ခြောက်ချားပြီးတော့အဲ့ဒီတုံလှုပ်ခြောက်ချားတယ်ဆိုတာညံနဲ့ရှင်နဲ့တုံလှုပ်မှုပေါ့နော်ငါတော့လုံးမဖြစ်မှာဒီလိုကြီးဖြစ်မှာဆိုလို့ရှင်ငါလှုပ်ဖို့မလွယ်တော့ဘူးဘာတန်ဖိုးရှိတယ်ဘာလို့ရယူရမယ်ဆိုတော့ तू မြင်တယ်တခြားအချိန်မှာတန်ဖိုးရှိတယ်ရယူသင့်တယ်လို့ထင်တဲ့ကိစ္စတွေဟာအဲ့ဒီအချိန်မှာသူ့စိတ်ထဲမှာဒါအရေးမကြီးဘူးလို့နားလေတယ်ဒီမြင်တဲ့မြင်ခွင့်ရမယ်သူ့ကိုအကောင်းဆုံးတရားဟောလိုက်တာပဲတကယ်တမ်းပြောရရင်ဟုတ်လားအဲ့ဒါနဲ့သူပါတော့ သူတော်ကောင်းတရားကိုကြိုးစားတယ်သူတော်ကောင်းအသိဉာဏ်ကိုရတယ်နောက်ဆုံးရှင်းမှန်တဲ့ငြိမ်းအေးမှုရပြီးတော့ဘလို့လောကရန်လာလာမတုံ့လှုပ်တဲ့အနေအထားမျိုးကိုရောက်သွားတယ်ဆိုကြပါစို့ဒါဒုတိယရန်စာအာဇာနည်နော်ကန်တော့တတိယရန်စာနှစ်နှံရိတ်မြင်တာနဲ့လည်းမပြေးသေးဘူးငွေညင်းတွင်းလောက်ထိုးတာနဲ့လည်းမပြေးသေးဘူးသူကတော့ဘာလို့အရေတူရေပါဖောက်ပြီးတော့အသားအထိဆိုက်အောင်ထိုးမှပြေးမယ်မြင်းဘလို့တော့တင်းစကားကြားတယ်ဘယ်မှာဘယ်သူတော့ဘာဖြစ်လို့လဲအေးစီသေးပဲဘလုံးဝမဖြစ်ဘူးစေုံသွားလူမမမေးတယ်တွေ့တယ်ကြုံတယ် အတုပါရှုလိုက်တယ်မြင်နေရတာပဲမတုံမလုံနော်ခေါင်းထဲမှာတကယ်တမ်းအဲ့ဒီမြင်ကွင်းလောက်တရားကြတယ်ကောင်းတာဘာမှမရှိဘူးမြင်ပြီးတော့တရားမရဘူးဖြစ်နေနော်ဒီမလုံမရှက်ခေါင်းထဲမှာရှိနေတဲ့လူကတစ်ချိန်လုံးကကိုယ့်လိုတောတောလာလာနဲ့နေခဲ့တဲ့လူပါပဲအခုတောတောလာလာနေနေတဲ့လူကလည်းတစ်ချိန်မှာခေါင်းထဲရောက်ပြီးတော့မလုံမရှက်နေရအောင်မှာတိတ်မကြတော့တဲ့အချိန်မှာသူနဲ့ကိုယ်နဲ့အတူတူပါလားဆိုတဲ့အနေအထားကိုရောက်မှာကိုကျွတ်တို့မတွေးမိမြင်နေရတဲ့ကိုမသိရနော် အဲ့တော့ तू ကဘလို့ကြမှာသိတုံးဆိုတော့သူ့ဆွေသူ့မျိုးတွေက तू ချစ်တဲ့ခင်တဲ့လူသူ့အတိုင်းဝိုင်းသူ့မိသားစုအထူးသဖြင့်မိသားစုပေါ့နော်မိသားစုတွေကတစုံတယောက်ဖြစ်ပြီးဆိုတော့မှကိုပြီးရင်ပြီးပြူစုရပြီးတွေ့ပြီးကြုံပြီးအခုတကကြီးဆိုရင်ဘုံဘုံခုနကပြောလို့ဆိုဝင်ဝင်ရတပြည့်တော်ဘလို့မှတန်ဖိုးဖြတ်လို့မရတဲ့အသိဉာဏ်တွေကိုပေးခဲ့တာတဲ့ဘဝနဲ့ရင်းပြီးတော့ပေးခဲ့တာတဲ့ဒီလိုဖြစ်တတ်တယ်ဒါကြီးကဒီလိုဖြစ်တတ်တယ်ဆိုတော့ပြသွားတာ ဒဇိန်ကပြတာထက်ကိုချစ်ရခင်ရတဲ့ပုံကိုပြတာစိတ်ကိုပိုးပြီးတော့ပါတော့ထိခိုက်စေတယ်အဲ့ဒီကြမှာပြေးတော့တာအဲ့ဒီမြင်ကအဲ့ဒီလူကလည်းအဲ့ဒီကြမှာပဲတတိတံဝေကရတော့တာဟုတ်လားဒါမဲ့ तू လည်းအာဇာနည်အတန်းစားထဲမှာဝင်နေသေးပဲနော်ဟုတ်လားအဲ့ဒါနဲ့ तू ကိုယ်ဆွေကိုမျိုးကိုယ်အတိုင်းဝိုင်းကိုမိသားစုကဖြစ်မှာပဲတတိတံဝေကရပါတရားလို့တတိယဒန်းစားအာဇာနည်ပေါ့နော်နောက်စရုဒ္ဓဒန်းစားကြတော့ဘယ်လိုတော့ နှင်းနှင်းရိပ်မြင်လို့လည်းမပြေမွေးညင်းနဲ့ထိုးလို့လည်းမပြေရေလူရေပါပေါက်အောင်ထိုးလို့လည်းမပြေအသားကိုဟိုဘက်ဒီဘက်ဖောက်ပြီးတော့နောက်ဆုံးအယိုးထိဆိုင်အောင်ထိုးမှပြေးတယ်မြင်အလိုတုံးဆိုတော့သူကိုယ်တိုင်ဖြစ်မှာပဲသူကတတိတံဝေကရတော့တာသတင်းကြလို့လည်းပဲမတုံးလို့မြင်ရလို့လည်းပဲကိစ္စမရှိသေးဘူးကျုပ်တို့ကအဲ့လိုပဲနဲ့တူဟုတ်လားမြင်ရလို့လည်းကိစ္စမရှိသေးဘူးဆွေတွေမျိုးတွေအတိုင်းဝန်းနေတဲ့ဖြစ်လည်းပဲခဏလောက်ပဲနှမျက်ရည်လည်းရွက်ဖြစ်တော့ပြီးတော့ပဲအဲမီးဝေးတဲ့ချိတ်လို့ ကိုနေမြဲကြားနေမြဲသွားတာပဲအများစုကတော့ဒီလိုပဲသွားကြတာဟုတ်လားဒါပေမဲ့ तू ကတော့ဘယ်လိုဖြစ်တော့ तू ကိုယ်တိုင်ဖြစ်ပြီ तू ကိုယ်တိုင်ဝေဒနာခံစားရပြီရုပ်ရဲ့ဖောက်ပြန်မှုကို तू ကိုယ်တိုင်ခံစားမှရုပ်ကဖောက်ပြန်မှုဟိုအစုအဝေးကြီးပဲရုပ်ဆိုတာတကယ်တမ်းကရုပ်ဖောက်ပြန်လို့ဝေဒနာကဖြစ်လာဝေဒနာဟာရုပ်ဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲခံစားမှုပြဿနာလို့ဆိုနိုင်တယ်ပေါ့နော်အဲ့တော့ဝေဒနာတွေနဲ့ဖောက်ပြန်မှုတွေနဲ့လုံးဝပြီဆိုတော့အော်ဘဝမကောင်းပါလား ဒီသဘောလေးတွေမြင်လာတယ်သိလာတယ်ဒါကြောင့်သူတော်ကောင်းကြီးတွေကဘဝရဲ့အနေအထားကိုမှန်မှန်ကန်ကန်မြင်ပြီးတော့နောက်နောက်ဆုံးဘဝရဲ့ပုံမှာမမွန်းမှုကင်းဖို့အတွက်တိုက်တွန်းကြတာပါလားဒီလိုမျိုးအတွေးမှန်အမြင်မှန်တွေအားကောင်းပြီးတော့သူဘာလုပ်တော့သူတော်ကောင်းတရားကိုလှုပ်တယ်တဲ့ဒီကနီးမှကပ်ပြီးတော့တရားရဟုတ်လားဒါပေမဲ့သူလည်းပဲနောက်ဆုံးအာသာနီတဲ့တော့ချိတ်သွားသေးတယ်ပေါ့အဲ့တော့ဘယ်အဲ့ဒီအာသာနီ၄မျိုးထဲမှာမချိတ်တဲ့ဟာဘယ်လိုတော့ကိုယ့်ဖြစ်လို့တောင်မှတရားဘက်ကိုသွားမှမသိတဲ့လူ ကိုမို့ထင်ပါတယ်အဲ့ဒီမြင်းလေးမျိုးထဲမှာနောက်ဆုံးမြင်းမျိုးစားအခက်ခဲဆုံးဖြစ်လိမ့်မယ်ထင်တယ်။မြတ်စွာဘုရားအနာဂတဘုရားတုတ်တံမှာဟောတာရှိတယ်။အိုလာတဲ့အချိန်မှာ သူတော်ကောင်းတရားကိုလှုပ်ဖို့မလွယ်ဘူးတဲ့။နာလာတဲ့အချိန်မှာသူတော်ကောင်းတရားကိုလှုပ်ဖို့မလွယ်ဘူးတဲ့။မဖြစ်နိုင်ဘူးလို့တော့မဟောဘူးမလွယ်ဘူးလို့ဟောတယ်။ဘုရားသာသနာမြတ်စွာဘုရားအဆုံးအမကိုမနတိကာတုံနှလုံးသွင်းခြင်းကနတုကရံမလွယ်ကူဘူးတဲ့။ခက်တယ်ပေါ့။ သဘောသဘောပေါက်တယ်နော်အိုတဲ့ချိန်နားတဲ့ချိန်မှာလှုပ်ဖို့ဆိုတာမလွယ်ဘူးပြီးတော့မြတ်စွာဘုရားဗာပြောတော့ယေနဟဓမေနသမ္မနာကတောဗျာတိတောပိဘာတုံဝိရိတာမိအိုလာပြီနာလာပြီဆိုတဲ့အချိန်မှာအကယ်၍မအိုခင်မနာခင်ကကိုကသူတော်ကောင်းတရားကိုမြတ်သိအောင်လှုပ်ထားမယ်ဆိုရင်တော့အဲ့ဒီအချိန်မှာကိုသိထားတဲ့သူတော်ကောင်းတရားရဲ့အရှိန်စော်ကြောင့်သူတော်ကောင်းတရားရဲ့စွန့်ရည်တတ္တိကြောင့်ဖာတုံဝိရိတာမိသူဟာချမ်းချမ်းသာသာ နေခွင့်ရလိမ့်မယ်ဒီနှစ်ချက်ကိုဘုံဘုံကအလွန်ပြောကျင်တာပဲ။ အိုးတဲ့နာတဲ့အချိန်မှာသူတော်ကောင်းတရားလုပ်ဖို့မလွယ်ကူဘူးဆိုတဲ့စကားရယ်အိုးလာနာလာတဲ့အချိန်မှာသူတော်ကောင်းတရားကိုမြန်တိထားမယ်ဆိုရင်အဲ့ဒီလူဟာချမ်းချမ်းသာသာနေရလိမ့်မယ်ဆိုတဲ့စကားရယ်နော်သူတော်ကောင်းတရားကိုတိထိုင်အိုးတဲ့နာချိန်မှာချမ်းသာတယ်ဆိုတဲ့စကားလေးကိုပြောင်းပြန်လှန်တွေးပါလားသူတော်ကောင်းတရားကိုသာတိမထားဘူးဆိုရင်အိုးတဲ့နာတဲ့ချိန်မှာဘလို့နေမလို့စင်စင်ရဲရဲသွားမှာနော်ငွေတွေဘလောက်ရှာထားရှာထားဘာမှအဲ့ဒီချိန်မှာလာပြီးတော့ဟိုမပြောင်းပြောင်းလဲစီမှာမဟုတ်ဘူး ရှေးကုတရားမရှိလို့ပြဿနာတက်နေတာမဟုတ်နော်အများစုဟာဒီဟာကိုလက်မခံနိုင်လို့ရင်မဆိုင်နိုင်လို့တကယ်ဒုက္ခဖြစ်နေကြတာဟုတ်လားတချို့ယောဂဝေဒနာရှိရှိလဲရှိပဲလေဘာမှတက်တာသွားတာမဟုတ်ဒီလိုနဲ့ပဲပျက်စီးသွားတာပဲခံစရာရှိရင်ဒီလိုနဲ့ပဲခံနေရတာပဲအနေငယ်များတော့ဘုန်းတော်တက်တာကွန်းတော့ရတာပေါ့ဒါစိပညာရှင်တွေကိုဘုန်းတော်ကျေးဇူးတင်ဖို့တော့လိုတာပေါ့ဟုတ်လားသို့တော်လည်းပဲလုံလုံလေးရလာပြောင်းလဲသွားအောင်ဘယ်ရာကမှမတက်နိုင်ဘူး တကယ်လို့တရားသိဉာဏ်ကိုသာရမယ်ဆိုရင်ဘုန်းတို့ဘလို့အခြေအနေမျိုးပဲဖြစ်ဖြစ်သူ့ဟာဘာတော့စိတ်ကအလွန်အည်သွေးရှိတဲ့အတွက်ကြောင့်အကောင်းဆုံးပြင်ဆင်ထားတဲ့အတွက်ကြောင့်အိုတဲ့နာတဲ့အချိန်မှာသူဟာချမ်းချမ်းသာသာရှိလိမ့်မယ်လို့ခေါ်ရတာအိုလို့နာလို့ဖြစ်တဲ့ဒုက္ခကတကန့်သူ့အတူချမ်းသာတရားအတိအမှန်သိလို့ချမ်းသာနေတာတကန့်မရောဘူးသဘောပေါက်လားကိုယ်ကျွတ်တော့ချမ်းသာမှုရအောင်ရှာမထားတဲ့အခါကျတော့အိုလို့နာလို့ဖြစ်တဲ့ဒုက္ခကြီးရပဲကိုယ်ကဘာလို့အကြီးအကျယ်နှိပ်စက်ဟုတ်လားဒါကြောင့်ဒီမြင်းလေးမျိုးတွေမှာနော် ဘယ်မြင်းဟာအခက်အခဲဆုံးဖြစ်မလဲနောက်ဆုံးမြင်းအမျိုးအစားဟာအခက်အခဲဆုံးဖြစ်လိမ့်မယ်ကို့ဖြစ်မှာပဲလှုပ်တော့မယ်ဟေးလို့မလှုပ်နဲ့ဟုတ်လားကို့ဖြစ်မှာလှုပ်တော့မယ်ဆိုရင်လွယ်မလားမလွယ်ဘူးမာတုံးတောင်မလွယ်ဘူးဆိုလို့ရှိရင်အဲ့ဒါမြင်းလေးမျိုးထဲမှာတရားရမှလည်းလေးမျိုးထဲကချိတ်မှာနော်တရားမရဘူးဆိုရင်အဲ့ဒါလေးမျိုးလည်းမချိတ်တော့ဘူးဒီလိုသွားမယ်ဒါပါလဲလို့မေးရင်ဘုန်းတို့ပတောဒသုတ်တံလို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတစ်ခုပေါ့နောက်ထပ်ဘုံဘုံတစ်ခုပြောရင်လည်းသုတ်တံကအသုတ်တံလုံးဆိုတော့ ဒေဝဒုဒသုတ်တံကြောက်တယ်နော်ဒီဒီစကားလေးဒေဝဒုဒနတ်တမန်ဒေဝဒုဒသုတ်တံကနှမျိုးလာတယ်ဗျဥပရိပါဏတာပါဠိတော်ထဲမှာလာတဲ့သုတ်တံရဲ့အင်္ဂုတ္တပါဠိတော်ထဲမှာလာတဲ့သုတ်တံအင်္ဂုတ္တပါဠိတော်ထဲမှာလာတဲ့သုတ်တံနဲ့ဥပရိပါဏဥပရိပါဏတာပါဠိတော်မှာလာတဲ့သုတ်တံပို့ပြီးတော့ပြည့်စုံသူအဲ့ဒီထဲမှာဒေဝဒုဒနတ်တမန် နတ်တမန်ဆိုတာဒီအကြောင်းအရာကတတ္တဝါကိုနတ်ပြည်ရောက်အောင်ပို့တဲ့နေရာမှာအကြောင်းတရားတစ်ခုအနေနဲ့တွန်းအားပေးလို့နတ်ဖြစ်စေတတ်တဲ့အကြောင်းတရားတစ်ခုလို့ပြောတာကြားလဲတော့ဒေဝဒုဒဆိုရင်ရက်လန့်သွားမှာဆိုလို့အမှန်ကတော့ဘာတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုဖန်တီးနိုင်ဖို့အတွက်လှုပ်ဖြစ်ဖို့အတွက်သူကအကြောင်းတရားတစ်ခုအနေနဲ့တွန်းအားပေးတဲ့အရာမို့လို့သူတို့ကိုဒေဝဒုဒလို့မြတ်စွာဘုရားဟောတာအင်္ဂုတ္တထဲမှာပါတဲ့သုတ်တန်က ဥပရိပဏ္ဏတာပါဠိတော်ထဲမှာပါတာတဲ့ကိုတော့အကျုံးဝင်တယ်ဒါကြောင့်ဥပရိပဏ္ဏတာတဲ့ပါတာကိုဘုံဘုံပြောပြမယ်အဲ့ဒီသုတ်တံမှာမြတ်စွာဘုရားဒေဝဒုဒနတ်တမလောကမှာ၅မျိုးရှိတယ်တဲ့လူတယောက်လူဝနေတော့ကကာယကမှုဝစီကမှုမနောကမှုနော်ကံသုံးပါလုံးဝမစင်ကြယ်ဘူးမဟုတ်တာလုပ်တယ်မမှန်တာပြောတယ်မကောင်းတာတွေးတယ်ဒါနဲ့ပဲနေပြီးတော့တေသွားတယ်ဆိုကြပါစို့အကျိုးရလအနေနဲ့ဘယ်ရောက်တယ်ဆိုငရဲပြည်ရောက်သွားတယ်အဲ့ဒီချိန်မှာယမမင်းကတဲ့သူ့ကို တနာကျင်တာတဲ့အတွက်ကြောင့်ငရဲတဲ့ကိုတန်းမသွားခိုင်းမဲနဲ့မပြစ်ဖဲနဲ့ဒီလိုမျိုးစစ်ဆေးတာရှိတယ်တဲ့ဒါလူတိုင်းကိုစစ်ဆေးတာမဟုတ်အရင်အပြစ်ကြီးရင်တော့တောက်လျှောက်ရောက်သွားတာ तू ကဟုတ်လားဒါအနေငယ်များသောအကုသို့မေးလျော့မှုကြောင့်ရောက်သွားတဲ့အနေအထားမျိုးလေးတစ်ခုပေါ့နော်ဒါမျိုးဆိုဗျာဟောတာငရဲသားကိုဘာပြောလို့ဆိုတော့မင်းလူဘွားတုန်းကပထမနတ်တမန်ကိုမမြင်ခဲ့ဘူးလားမြင်ခဲ့ပါဘူးတဲ့နတ်တမန်ဆိုရင် तू ကနတ်ဝက်နတ်စားတွေနဲ့လို့ထင်နေမှာ哦အဲ့တော့နတ်တမန်ဆိုတာပထမနတ်တမန်ဆိုတာဘာပြောအောင်ဆိုတော့ မွေးကာစားကလေးလေးကိုပြောတာအဲ့ရတဲ့မှာပက်လက်ရေစားလို့လည်းမတောင်းနိုင်ထမင်းစားလို့လည်းမတောင်းနိုင်ကျင်ကြီးကျင်ကဲဆွညင်လို့လည်းမပြောတဲ့ဘာဖြစ်ရှင်လို့မှလည်းမလုပ်တဲ့ရားလို့လည်းမကုတ်တဲ့နေကြီးတော့အိပ်ရတဲ့ကိုကလေးတုံးကဒုက္ခမမှတ်မိလို့လားဟုတ်လားအဲ့ကလေးတုံးကဒုက္ခကို၃ရက်လောက်မြန်နေရမှာဘယ်လိုနေမလို့ဟမ်ရားမှာ तू လည်းမရားပဲနေမှာမဟုတ်ဘူးလေနောက်ဆုံးဘာမှမလုပ်တတ်တော့ तू ဘာလုပ်တော့ငိုမှာပေါ့အလိုက်မတီးတဲ့ဆိုးရတဲ့မိခင်ဝမ်းရောက်သွားမယ်မိခင်ကမွေးမယ်ဆိုဒုက္ခမှာနဲတဲ့ဒုက္ခဟုတ်မှာမဟုတ် တချို့မအေတွေကဘာမှသိပ်ပြီးတော့သားသမီးကိုဂရုစိုက်တာမဟုတ်ဒါမျိုးကလည်းရှိသေးဟုတ်လားအဲ့ဒါပထမနတ်တမန်ပဲတဲ့တံဝေကရစရာကောင်းစဉ်းစားကြည့်ဒါပေမဲ့ကျုပ်တို့အဲ့ဒါကိုတွေးကိုမတွေးဘူးကလေးလေးမြင်ဘလို့ပဲတွေးတာဟဲ့ချစ်စရာလေးလို့ပဲတွေးကလေးဒုက္ခရောက်နေတာကိုမြင်သလားမြင်ဘူးကလေးကဒုက္ခရောက်နေတာတကယ်ကဟုတ်လားဒါပိုက်ထဲနေရတဲ့အနေအထားမပါသေးဘူးနော်ဟုတ်လားအဲ့ဒါကိုမြင်တဲ့အခါမှာအော်မွေးဖွားတဲ့ လူရဲ့အစဆင်းရဲလာပါလားငါဒီလိုဆင်းရဲတဲ့အနေအထားမျိုးကြီးကိုနောက်ထပ်မရောက်ဖို့အတွက်ငါကောင်းတာကိုလုံးဝဖြစ်မှာပါလားဒီလိုအတွေးမျိုးမပေါ်ခဲ့ဘူးလားတဲ့ပထမနတ်တမန်ကိုမြင်ပြီးတော့ဘာမှတောင်းသူမသိခဲ့ဘူးမပေါ်ခဲ့ဘူးသူဘလို့ဖြေတုံးဆိုအဲ့မှာပေါ့အဲ့ဘုံကအဲ့စကားလေးကိုတော့မှတ်မိနေနာတခိတ်တံပန်နေပမာဒတ်တံပန်နေစကလုံးလေးနှလုံးနာတခိတ်တံပန်နေမစွမ်းနိုင်ခဲ့ပါဘူးအရှင်ယမမင်းကြီးကိုအရှင်လို့ခေါ်တာနော် ကျွန်တော်မစွမ်းနိုင်ခဲ့ဘူးပမာဒတံပံတွေမေ့လျော့ခဲ့ပါတယ်အရှင်စကားဘယ်နှလုံးတော့နှလုံးနော်မစွမ်းနိုင်ခဲ့ပါဘူးမေ့လျော့ခဲ့ပါလေအေးဟုတ်ပြီအဲ့လိုဆိုရင်မင်းဒုတိယနတ္တမံကိုမင်းမြင်ခဲ့ဘူးလားမသိဘူးဒုတိယနတ္တမံပါမှာဒုတိယနတ္တမံဆိုတော့ဘာတုံးဆိုတော့အိမ်ရဲ့အချင်းရနေလို့တဲ့ဖះပေးတဲ့ဥမာလေးကွေးနေတယ်ပေါ့နော်60ဒီကြီးတော့မရှိဘူးကွေးနေတယ်အဘာမှဆိုလူအိုပြောတာ နော်အယိုးပြိုင်ပြိုင်ထားပြီးတော့တောင်ပွေးလက်ဆွဲပြီးတော့နော်ဆင်းရဲတဲ့လူအိုအိုပြီးဆိုရင်ဆင်းရဲတော့တာပဲသူရှိတဲ့ပတ်စံကကာကွယ်နိုင်တာမဟုတ်ဟုတ်လားအဲ့ဒီလူအိုမြင်တဲ့အခါမှာအော်ဘဝဟာဒီလိုကြီးဖြစ်တတ်တာပါလားဒီလိုဘဝမျိုးကိုငါရထားတာပါလားအဲ့ဒီချိန်မှာကောင်းတာလုပ်ဖို့မလွယ်ပါလားအဲ့တော့မအိုသေးခင်ကငါကောင်းတာကိုလုံမှပြောမှတွေးမှဖြစ်မှာပါလားလို့ဒီလိုစိတ်မျိုးမပေါ်ခဲ့ဘူးလားဆိုတော့ဘာဖြစ်လို့ဆိုနာတခိတ်တံပံတွေပမာဒတံပံတွေမစွမ်းနိုင်ခဲ့ပါဘူးမေ့လျော့ခဲ့ပါ အဲ့လိုဆိုရင်ကွယ်မင်းတတိယနတ္တမကိုမင်းမြင်ခဲ့ဘူးလားမသိဘူးတတိယနတ္တမတတိယနတ္တမဘာအောင်ဆိုနာခြင်းတရားအဲ့ဒါမြတ်စွာဘုရားဘယ်လိုဟောတော့အိယာထဲမှာတဲ့ကိုယ့်ရဲ့ကျင်ကြီးကျင်ငယ်ထဲမှာလူလဲနေတဲ့နော်ညောင်းလို့တောင်ဟိုဘက်ကိုမလှည့်နိုင်တဲ့သူများလှည့်ပေးမှသူများထူမှထားရတဲ့ဒါပြုစုမဲ့လူရှိလို့ဒါကျင်ကြီးကျင်ငယ်လွတ်တာဟုတ်ဒါပေမဲ့အခါခါသိမ့်လဲတခါတည်းလွတ်တာမဟုတ်တချို့အသက်ကြီးမှဆိုရင်ဘုံရွာမှာတခါဘုံဘုံလာမယ်ဆိုတော့အသက်တရာနည်းရှိရဲ့ဘိုးကပစိုးတွေပါလေလဲပေးတာ လာဂဏီကြမှာသူအသေးကပေါက်ပြီးသွားပစိုးအသစ်အသစ်ဆက်ဆက်ပစိုးမှာသေးကွက်ဟုတ်လားကျင်ကြီးကျင်ကအမြဲတမ်းကြီးပဲလှုပ်ပေးနိုင်နော်ကိုယ့်ရဲ့ကျင်ကြီးကျင်ငယ်ထဲမှာပဲဘာလို့နော်လူလဲနေရတဲ့အနေအထားဒါပါတော့တတိယနတ်တမဒီခန္ဓာကိုယ်ကြီးကဘာမှစိတ်ချရတာမဟုတ်နော်လေမဖြတ်ဘူးလို့ဘယ်သူမှအာမခံတဲ့ချက်မပေးနိုင်ဘူးဟုတ်လားသူများကိုလုံလုံလျက်လျက်အားကိုးရတဲ့အနေအထားကိုဘုန်းတို့ရောက်တော့မှာအဲ့ဒီချိန်မှာသေသာသေလိုက်ပါလို့လို့သေခြင်းလို့လည်းသေလို့ရတာမဟုတ်ဘူး ဘဝထောင်မဲ့တကယ်တမ်းကကျတို့ကအဝိဇ္ဇာဖုံးနေလို့ဘာမှမသိတာဟုတ်လားဘာမှကိုလှုပ်ချင်တယ်လို့တချို့ကိစ္စလှုပ်လို့မရဘူးကိုစိုးကိုပိုင်ရှိတာမဟုတ်ဘူးအဲ့ဒါကြောင့်မြတ်စွာဘုရားအချုပ်ထောင်လို့ပြောတာပိုင်ပိုင်နိုင်နိုင်ငါလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဆိုတဲ့အနေအထားမျိုးတချို့ကိစ္စမှာမရှိဘူးဟုတ်လားအဲ့တော့အဲ့ဒီတတိယနတ်တမကိုမြင်တော့အော်ဒီအနေအထားကြီးရောက်သွားရင်တော့ဘလို့မှကောင်းတာလှုပ်ဖို့ဆိုတာမလွယ်တော့ဘူးငါတန်တော့မြန်တော့မာတော့ကောင်းတော့လှုပ်အောင်မပဲလို့အတွေ့အလေးများမပေါ်ခဲ့ဘူးလားဆိုတော့သူဘလို့ဖြေတော့ မစွမ်းနိုင်ခဲ့ပါဘူးမေ့လျော့ခဲ့ပါတယ်နော်အဲ့လိုဆိုလို့ရှိရင်သရုဋ္ဌနတ္တမန်တဲ့သရုဋ္ဌနတ္တမန်ဘာတုံးဆိုတော့ဟိုအချုပ်တွေထောင်နေတဲ့ကိုရောက်နေအကြောင်းအမျိုးမျိုးရာဇဝမှုကြောင့်ရောက်နေတဲ့လူတွေကိုပြောတာသူတို့ဘဝလည်းဆင်းရဲတယ်နော်လွတ်လပ်မှုမရှိဘူးနော်သူတို့ဆန္ဒနဲ့သူတို့နေရတာမဟုတ်ဘူးဟောဒီသဘောလေးတွေတဘဝမှာအခြေအနေမကောင်းလို့ရှိရင်ကံအကြောင်းမလှရင်တခါတလေအပြစ်မလို့ပဲနဲ့လည်းပဲထောင်ထဲရောက်သွားတယ်လေ ရှိတတ်သေးတယ်ချုပ်ကားကားမောင်းရင်းနဲ့ကားတိုက်မှုတွေပါလေဖြစ်တယ်တေချာတိုက်တာလည်းမဟုတ်သူဘာမှသူ့မှာတကယ်တမ်းကအပြစ်ပြောလောက်အောင်ဘာမှရှိတာမဟုတ်ဒါပတိအခက်မသိရင်ထောင်ထဲရောက်တော့မှာပဲဟုတ်တယ်မဟုတ်လားတော့ထောင်သားကိုလည်းမြတ်စွာဘုရားနတ်တမန်ထဲမှာထည့်ပြီးတော့ဟောဒုက္ခများလုံးလို့ဒီဒုက္ခကိုမြင်ပြီးတော့ဒီဒုက္ခလွတ်ရကိုရောက်အောင်လုပ်ဖို့တော့သူဒီပင်လင်တွန်းအားတစ်ခုဖြစ်နေလို့သူ့ကိုလည်းနတ်တမန်ထဲမှာထည့်ဟုတ်လားနောက်ဆုံးနတ်တမန်ကဘာတော့ဆိုတော့သေခြင်းတရားမလုံမရှက် လဲလျောင်းနေတဲ့ဘာလေးမှတော့မလှုပ်တော့တဲ့ချင်းအုံနေတာတောင်မချောက်နိုင်တော့တဲ့မြင်အောင်ကြည့်ကြည့်လိုက်ဟုတ်လားရှင်တို့ကကိုအစိုးတရားရှိခဲ့ပါတယ်ဆိုတဲ့လက်ကလေးတွေဒီတိုင်းပဲမြင်ကြည့်လိုက်ဘုံကတခါလေးတေချင်းတရားကိုစဉ်းစားရင်ငါလက်လေးတွေကတချင်းကြရင်လှုပ်တော့မှာမဟုတ်တော့ဘူးမာတောင့်အေးဆက်ပြီးအကုန်လုံးကဒီတိုင်းပဲရုပ်ပြရှင်ပြသွားမှာစဉ်းစားကြည့်ဒေါင်းစုံကနေစဉ်းစားကြည့်ရတေချင်းတရားဟုတ်လား အဲ့ဒီသေခြင်းတရားကိုမြင်ရတာကိုမြတ်စွာဘုရားဘာပြောတော့ပြင်စမနတ္တမသူဒီနတ္တမပဲနော်နတ်အဖြစ်ကိုပြုတ်တတ်တယ်နတ်အဖြစ်ကိုပြုတ်တယ်ဆိုမှဒီစာလေးကဖွင့်ထားတာနတ်ပြည်ကနတ်လောက်တယ်မကဘူးနော်ဝိသုဒ္ဓိနတ်လို့ဆိုတဲ့တရားလူတရားမြတ်ကိုရတဲ့နောက်ဆုံးယန္တာဖြစ်တာဝိသုဒ္ဓိနတ်စင်ကြယ်မှုသူကအကြီးမားဆုံးသောနတ်တစ်မျိုးပေါ့နော်ယန္တာဖြစ်သွားတာဝိသုဒ္ဓိနတ်လို့ခေါ်တယ်အဲ့ဒီထိရောက်အောင်တော့ဒီအကြောင်းတရားတွန်းအားပေးနိုင်တယ် ဘုန်းတို့မှာအဲ့ဒါအခုကြုံနေတာနော်ကိုကဒါပမုံပြောရင်လည်းတရားရဲ့ဒုတိယပိုင်းဆိုတာဒါပဲနော်ဟုတ်လားတတိတံဝေကရဖို့ဆိုတာဒါကိုပြောတာပြောနေပြီဒီဟာတွေကမင်းတို့လှုပ်လှုပ်လှုပ်လှုပ်လို့ကိုယ်ကဘာလုပ်နေတော့ပြောနေတယ်ကိုကကြားဖို့လိုတယ်မြင်ဖို့လိုတယ်ဟုတ်လားအဲ့ဒီလိုပြင်စမမြောက်နတ်တမမြင်ရတော့မင်းစိတ်ထဲမှာငါတော့လုံးဝဖြစ်မယ်ဆိုတဲ့အတွေးမျိုးလေးလောက်တောင်မပေါ်ခဲ့ဘူးလားဆိုတော့ဘယ်လိုပြောတော့မစွမ်းနိုင်ခဲ့ပါဘူးမေးလျော့ခဲ့ပါနာတက်ခိတ်တံပန်တွေပမာဒတံပန်တွေဟောအလွန်သဘောကျတယ်ဒီစကားလေးနှခုံး ဘုန်းဘုန်းတို့ကလည်းအခုအကြောင်းမျိုးမျိုးပြန်ပြီးတော့အဲ့ဒီစကားနှလုံးပဲပြောနေတာပဲနာသက်ခိတ်တံမစွမ်းနိုင်ဘူးမစွမ်းနိုင်ဘူးဆိုတာကျုပ်တို့အရက်စကားလေးနဲ့ပြောမတို့ကမလုံနိုင်သေးပါဘူးကွယ်အဲဒါပဲလေဟုတ်လားမလုံနိုင်သေးဘူးဆိုတာဘာပြောရတော့မစွမ်းနိုင်ဘူးအစွမ်းတုံးနေတာဒီကောင်းတဲ့အလုပ်ကိုကိုပါတော့မလုံနိုင်ဘူးကိုကိုကိုအတုံးအပြင်းနေရကိုကိုကိုတိုင်းမလုံနေတာတော့ထဲ့နေတာမလုံနိုင်သေးဘူးသူကတော့အကြောင်းတော့မြင်မပြမှာပေါ့ဒါတိဘာသာပြန်လိုက်ရင်မလို့တော့ခုနကတော့လည်းသွားဆိုင်တယ်နော် မစွမ်းနိုင်ခဲ့ပါဘူးသူအစွမ်းတုံးခဲ့တယ်ကောင်းတဲ့အလုပ်ကိုလုပ်နိုင်လောက်သေးတဲ့အထိသူ့ရဲ့နော်အကြီးအသေးဟာမထက်မြက်ခဲ့ဘူးတန်ဖိုးမရှိတဲ့အလုပ်လောက်နဲ့ပဲသူအချိန်ကုန်တာပေါ့ဟုတ်လားမစွမ်းနိုင်ခဲ့ဘူးမစွမ်းနိုင်ဘူးဆိုတာနဲ့မေ့တယ်ဆိုတာတိတ်မတူလာဘူးလို့ဘုံဘုံထင်တယ်တချို့ကြတော့စွမ်းနိုင်တယ်စွမ်းနိုင်ပြီးတော့ဘာဖြစ်လဲအကြောင်းမျိုးမျိုးကြောင့်မေ့တယ်မလုံဖြစ်ဘူးမလုံနိုင်တာရယ်မလုံဖြစ်တာအကျိုးရလက်ချင်းကတော့မထူးအတူတူပဲ မလုတ်ဖြစ်မလုတ်မလုတ်တာမလုတ်တာပဲဒါဒီဟိုလူကတော့ဘာတော့လုတ်ကိုမလုတ်နိုင်တာ तू ကတော့လုတ်ခိုင်းလဲတွန်းဘလောက်တွန်းလို့မှမရွေ့တော့ဘူး तू ကတော့ဒီဘဝဒါပဲ तू ကလို့ပြောမတော့မြတ်စွာဘုရားဘုရားပွင့်ပြီးခါသာတတ္တဝါတွေကိုကြည့်တဲ့အခါမှာရေကန်ထဲမှာရှိတဲ့ကြားတွေကိုမြင်တယ်လို့မြင်တယ်ဆိုတော့ကြားဘူးတယ်မဟုတ်လားတချို့ကြားတွေကထွက်တော့မှာရေကန်မြင်းနေပြီမဟုတ်ရောက်နေပြီတချို့ကြံတွေကထွက်သွားပြီးအဖူးလေးတွေဟိုကနေထွက်လာတာနဲ့ပွင့်တချို့ကြားတွေကအောက်ထဲမှာရေထဲမှာ တချို့ကြတွေကထွက်ကိုမထွက်နိုင်ဘူးငါတို့လိတ်တို့စားရနဲ့သွားမှာအဲတချို့လူတွေအဲ့တိုင်းပဲဘာမှသူတို့မှာအစွမ်းမပြနိုင်ဘူးဒီဘဝဘာမှသူတို့ကောင်းတာကိုထိထိရောက်ရောက်မလုပ်နိုင်ဒီလိုနဲ့ဘဝဆုံးမှာတတဝါအမျိုးမျိုးပေါ့ဟုတ်လားအင်းဒါကမလုံနိုင်လို့ကိုမလုံတာမစွမ်းနိုင်ခဲ့ဘူးညံ့ဖြင်းတယ်ပေါ့နော်မေးလျော့ခဲ့ပါတယ်ဆိုတာကြတော့အဲ့လိုမဟုတ်ဘူးနော်မေးလျော့ခဲ့ပါတယ်ဆိုတာဘယ်လိုတော့လုံနိုင်ပါရက်ခဲ့နဲ့အကြောင်းမျိုးမျိုးကြောင့်မလုံဖြစ်ဘူးမေ့နေမေ့အားကြီးနေ သဘောပေါက်ရဲ့လားဘာကြောင့်ပဲဘုံဘုံတို့မလုံနိုင်လို့ပဲမလုံမလုံလုံနိုင်ရဲနဲ့မေ့လို့ပဲမလုံမလုံမလုံတာကတော့မလုံတာမသွားရင်တော့ဘယ်မှရောက်မှာမဟုတ်ဘူးနော်ကိုယ်ရမမင်းရှိကြမှာဘုံဘုံတို့ဟာမစွမ်းနိုင်ခဲ့ပါဘူးမေ့လျော့ခဲ့ပါတယ်လို့အဲ့ဒီလိုစကားမျိုးမြန်ပြောရမယ်ဆိုရင်ဘလောက်ဝမ်းနေကြည်ကွေးစရာကောင်းတော့စဉ်းစားတဲ့အကောင်းနော်အဲ့တော့မြတ်စွာဘုရားဘာဆက်ဟောတော့ဆိုတော့ယဟန်တို့တဲ့အဲ့ဒီလိုမျိုးဖြစ်တဲ့အခါမှာယမမင်းကဒီငရဲသားကိုကိုင်း မင်းလုပ်ခဲ့တဲ့အလုပ်ရဲ့အကျိုးရလဒ်ကိုငါမတားနိုင်ဘူးတဘာဝတရားကြီးဒါကြီးอ่ะဒါဘယ်သူမှလုပ်ခဲ့တာမဟုတ်မင်းလုပ်ခဲ့တာအဲ့တော့မတက်နိုင်ဘူးဆိုတော့မျက်နှာလွှဲရငရဲတဲ့ရောက်သွားတယ်အဲ့လိုရောက်သွားတဲ့အချိန်မှာယမမင်းကဘာစဉ်းစားတယ်လေတဲ့အဲ့ဒါလေးကိုလည်းအဲ့ဒီတုတ်တန်ရဲ့ဏိကုံပိုင်းမှာပါတယ်ဒါတွေကိုမြင်ပြီးတော့သူ့စိတ်ထဲမှာထိတ်လန့်ဩမကောင်းမှုရဲ့အကျိုးဟာကြောက်မဲ့ဖွယ်ရာကောင်းတယ်ပေါ့နော်ဒါလက်တွေ့သူကလည်းမြင်နေတာပဲသူလည်းပဲဒေဝဒုဒကိုသူကိုယ်တိုင်မြင်လဲရတယ်လို့ဆိုနိုင်တယ်နော် အဲ့လိုကျသူဘာစဉ်းစားတော့ဆိုတော့ငါဒီဘဝသေလို့ရှင်လူဖြစ်ရင်ကောင်းမှာပဲငါလူဖြစ်တဲ့အခိုက်အတန့်မှာအလုံးစုံကိုတည်တော်မူမြင်တော်မူတဲ့တန်တရားလွတ်မြောက်လန်းကိုပြနိုင်တဲ့ဖရားပွင့်ရင်လည်းကောင်းမှာပဲဟုတ်လားအဲ့ဒီဖရားပွင့်တဲ့အချိန်မှာအဲ့ဒီဖရားနဲ့ငါတွေ့ရင်လည်းကောင်းမှာပဲအဲ့ဒီတွေ့တဲ့အခါမှာအဲ့ဒီဖရားဆိုတဲ့ပုဂ္ဂိုလ်ကငါ့ကိုအမှန်တရားကိုသိအောင်သူတော်ကောင်းတရားကိုဟောရင်လည်းကောင်းမှာပဲ အဲ့လိုဟောတဲ့အချိန်မှာငါလည်းဟောတဲ့အတိုင်းတိသွားနားလေသွားတယ်ဆိုရင်ကောင်းပါပဲတဲ့ငါချက်တောင်းတဘယ်သူတောင်းတရတော့ရမမင်းတောင်းတမကောင်းမှုကြောင့်ရောက်လာတဲ့တတ္တဝါကိုမြင်ပြီးတော့ထိတ်လန့်ပြီးတော့သူလည်းပဲဖြစ်သွားတာကောင်းတဲ့စိတ်တွေဖြစ်သွားတာနော်ရမမင်းကလူဖြစ်ရင်ကောင်းပါပဲဖះပွန်းတဲ့အခါမှာဖြစ်ရင်ကောင်းပါပဲအဲ့ချိန်မှာဖះနဲ့တွေ့ရင်လည်းကောင်းပါပဲဖះသူ့ကိုတရားဟောရင်လည်းကောင်းပါပဲဟောတဲ့အတိုင်းသိရင်လည်းကောင်းပါပဲတဲ့အဲ့ဒါဘုန်းတော်မှာအဲ့ဒီ၅မျိုးမှာဘယ်နှမျိုးပြည့်စုံစု ၄မျိုးကတော့တေချာပေါက်ပြည့်စုံနောက်ဆုံးတစ်မျိုးပြည့်စုံမပြည့်စုံတော့မသိအဲ့ဒါတော့ကိုယ့်ပုံမှာမူတည်မယ်နော်ကိုလူလည်းဖြစ်တယ်လူဖြစ်တယ်ဆိုတာမှအည်သွေးရှိတဲ့လူပေါ့နော်ကိုလုံမဲ့ဆိုရင်ဘာမဆိုဖြစ်နိုင်တဲ့အခြေအနေကောင်းတွေပြည့်စုံနေတဲ့လူတယောက်အစွန်းအာမဟုတ်ဘူးနော်အယူဆမှားတဲ့အတိုင်းဝိုင်းမှာဖြစ်နေတဲ့လူလည်းမဟုတ်ဘူးဒါလည်းလူသေးတယ်အယူဆမှားတဲ့အတိုင်းဝိုင်းမှာဖြစ်နေလဲဘာမှကိုလှမ်းနိုင်မှာမဟုတ်ဒီတိုင်းသွားမှာ तू อ่ะသဘောပေါက်ရလားလူဖြစ်တယ် နော်မြတ်စွာဘုရားပွင့်တယ်လို့ပြောလို့ရတယ်ဘုရားရဲ့အဆုံးအမတွေမြတ်စွာဘုရားတတ်တော်တိုတယ်မြတ်စွာဘုရားမို့ကျွတ်တန်းဝင်သေးရပုဂ္ဂိုလ်တ attva ရှိနေသေးကြံနေသေးလို့မြတ်စွာဘုရားအဆုံးအမကြံနေတာရှိနေတာဒါဘုရားရဲ့အဆုံးအမသည်ပင်လည်းဘုရားပဲလို့ပြောလို့မရဘူးလားမြတ်စွာဘုရားပဋိနိဗ္ဗာန်စံဃာနေမှာနော်ဒီငါဟောခဲ့တာတည်းသင်တို့ရဲ့ဆရာပဲဒီတိုင်းပြောခဲ့တာမြတ်စွာဘုရားဟုတ်လားဒါကြောင့်ဘုရားပွင့်တဲ့အခိုက်တန်းနဲ့ကြုံတယ်လို့ပြောလို့မရဘူးလားဘုရားနဲ့တွေ့တယ်လို့လည်းပြောလို့ရသေးတယ် တတော်ထင်ရှားဘုရားဟိုသာမတွေ့တာတကယ်အနှစ်သာရကိုတော့ဘုန်းတို့တွေ့နေတယ်အသွင်တရံကြီးဟိုသာမတွေ့တာအနှစ်သာရကိုတော့တွေ့နေတယ်ဘုန်းတော်ဒီတိုင်းပဲမြင်ပါတယ်ဟုတ်လားလူလည်းဖြစ်တယ်ဘုရားပွင့်တာနဲ့လည်းကြုံတယ်ဘုရားနဲ့လည်းတွေ့တယ်ဘုရားတရားဘုရားငါ့ကိုတရားဟောရင်ကောင်းလေစွာဟောဘုရားဟောတဲ့တရားကိုဘုန်းဘုန်းတို့သာနာကျင်တယ်ဆိုရင်နာလို့မရဘူးလားလေ့လာကျင်တယ်ဆိုရင်လေ့လာလို့မရဘူးလားဒါလည်းပြည့်စုံနောက်ဆုံးဟောတဲ့အတိုင်းသိပါမှုကောင်းလေစွာဆိုတာကြတော့သိမသိရတော့ကိုကြိုးစားအထောက်မှုပေါ်မှာမူတည်တယ် ကိုဘုံတို့မှလူဖြစ်တယ်ဘုရားသာသနာနဲ့တွေ့တယ်မြတ်စွာဘုရားဟောတဲ့တရားကိုသိခွင့်ရတယ်လေ့လာခွင့်ရတယ်ဒါကိုနောက်ဆုံးလေးလေးနက်နက်တဘာဝဆိုင်အောင်ကိုယ့်ရဲ့အသိဉာဏ်ကသိမသိဆိုတာကတော့ခိုင်းတဲ့အတိုင်းကိုလေ့ကျင့်ကြိုးစားအထောက်မှုနော်အနေအများပေါ်မှာမူတည်မယ်ပေါ့ဟုတ်လားအနိုင်ရှိသွားပြီတော့6နာရီထိုးပြီလား6နာရီ55ဘုံဘယ်ချိန်ကစတာတော့နာရီကြည့်စမ်း ငါးခွဲရစနော်ဟောပုံမတရားတွေအများကြီးပြောပြီးသွားပြီလို့ထင်တယ်အဲ့ဒါဆိုအချိန်ရှိသေးတယ်ဟုတ်လားနော်အဲ့ဒါဘာလဲဆိုရင်ဒေဝဒုဒသုတ်တံနော်တဘုံကတရားကိုနှစ်ပိုင်းပိုင်းပြီးတော့ပြောမယ်နော်ပထမပိုင်းကကျင်းရတဲ့လူတွေပဲအဓိကထားပြီးတော့ပြောရင်တာအိုးဟုတ်လားပထမပိုင်းကဘာတော့တောကပရိဒေဝနေပါဖို့တောကပရိဒေဝနှိမ့်ဆက်တာကိုတတ်နိုင်သမျှမခံရအောင်ကြိုးစားဖို့အဲ့ဒါဆိုရင်တောကပရိဒေဝမဖြစ်အောင်ဘုန်းတို့ဘယ်လိုလုပ်မလို့အမှန်တရားကိုသိအောင် လုပ်ဖို့ ဒါပဲအဲ့ဒါကလွဲလို့တခြားဘုန်းဘုန်းတို့မှာနိလန်မရှိဘူးเนาะဒါပြောခဲ့တယ်ဟုတ်လားနောက်ပိုင်းပါပြောတော့ဒီပစ္စည်းမှုဆိုတဲ့အကြောင်းအရာကပဲကိုယ်ပိုးပြီးတော့ကောင်းမြတ်တဲ့အလုပ်ကိုလုပ်ဖြစ်အောင်တွန်းအားပေးတဲ့နော်အနေအထားတစ်ခုကိုရောက်ဖို့ဒါကိုဘုံဘုံပြောနေဟုတ်လားအဲ့ဒါပထမသုတ်တံပါပြောတော့ပတောဒသုတ်တံနှင်တံရိပ်ဒါကိုပြောရတယ်နော်အခုပြောနေတာပါတော့ဒေဝဒုဒသုတ်တံမဆုံးသေးဘူးဒေဝဒုဒသုတ်တံအချိန်အတော်ပဲဟုတ်လား နတ်တမန်ဘယ်နှမျိုးရှိတော့၅မျိုးရှိတယ်နတ်တမန်၅မျိုးကတရားဟောလိုက်တယ်တရားပြတယ် तू မြင်ခဲ့သလားကြားခဲ့သလားမမြင်ခဲ့ဘူးမကြားခဲ့ဘူး तू ဘာဘယ်လိုဘယ်လိုပြောတော့မစွမ်းနိုင်ခဲ့ပါဘူးမေးလျော့ခဲ့ပါဂျမမင်းကမျက်နှာလှောရတယ်အဲ့ဒီမှာဂျမမင်းဆက်ပြီးတော့တွေးတဲ့အတွင်း၅မျိုးရောက်သွားပြီနော်ခုပြပုံပြောတဲ့တရားဟုတ်လားဖះလူဖြစ်ပါမို့ကောင်းလေဆိုဖះပွင့်တဲ့ကာလနဲ့ကြုံပါမို့ကောင်းလေဆိုဖះနဲ့တွေ့ရမို့ကောင်းလေဆိုဖះတရားဟောပါမို့ကောင်းလေဆိုဟောတဲ့အတိုင်းသိပါမို့ကောင်းလေဆို အဲ့လိုမျိုးယမမင်းကစဉ်းစားတယ်ဆိုတာကိုမြတ်စွာဘုရားရဟန်းတော်တွေဟောပြီးတဲ့နောက်မှာဂါထာ၄ပုဒ်ဟောတယ်အဲ့ဒီဂါထာလေးကဘုံငယ်ငယ်တွေကစသဘောကျလွန်းလို့အရာကျက်ထားဘူးတယ်ပေါ့နော်စောရိတာဒေဝဒုတိဟိယေပမိစန္တိမာနဝတေဒီကာရဒာဟိသောစန္တိဟိနကာယုပကနတပထမဂါထာလေးကဒါလေးတွေကအလွန်ပြောစရာကောင်းတယ်စောတိတာဒေဝဒုတိဟိနတ်တမန်တို့ကတိုက်တွန်းနှိုးဆော်နေပါလျက်ကဲနဲ့အတိပ္ပယ်နော် သောတိတာဒေဝဒုတိဟိရေပမိဇန္တိမာနဝနတ်တမန်တွေကတိုက်တွန်းနှိုးဆော်နေပါလဲကဲနဲ့တချို့ပုဂ္ဂိုလ်တွေဟာမေ့နေကြတယ်တဲ့သောတိတာဒေဝဒုတိဟိရေပမိဇန္တိမာနဝရေကျင်ပုဂ္ဂိုလ်တို့သည်ရေမာနဝအကျင်ပုဂ္ဂိုလ်တို့သည်ပမိဇန္တိမေ့လျော့နေကြကုန်၏နော်ကလေးလေးဟာရောလူအိုလူနာလူသေးထောင်သားကိုကိုဘာလုပ်နေတော့တိုက်တွန်းနှိုးဆော်နေမင်းတို့ကောင်းတာလုပ်ကြငါတို့အခြေအနေမျိုးဆိုမင်းတို့လုပ်လို့မရဘူး လူအိုလူနာဆိုရင်လှုပ်ဖို့ခက်တယ်ပေါ့နော်ဒါကြောင့်လှုပ်လို့ရတော့လှုပ်လို့လှုပ်ကြလို့သူတို့ကဘာလုပ်နေတော့တိုက်တွန်းနှိုးဆော်နေတယ်တဲ့ဒါပေမဲ့ तू ကဘာလို့ဖြစ်နေလဲမေလျော်နေတယ်သောတိတာဒေဝဒုတိဟိရေပမိစန္တိမာနဝအဲ့လိုဆိုရင်ဘာဖြစ်မလို့တေရီကာရတာသောစန္တိဟိနကာယုပကနာတာအဲ့လိုတိုက်တွန်းနှိုးဆော်နေတဲ့ကြားတွေကပဲမိနေတဲ့လူတွေကဘလို့ဖြစ်မလို့တေထိုးပုဂ္ဂိုလ်တို့သည်တဲ့ဒီကာရတာရှီမြင့်လှစွာသောကာလပတ်လုံးသောစန္တိစိုးရင်ရလိမ့်မယ်တဲ့ပူရလိမ့်မယ် ဘလို့နီးနဲ့ပူရမှာတော့ဆိုဟိနကာယူပကာနတာယုံညံ့တဲ့ဘဝခန္ဓာတွေကိုရပြီးတော့ပူရလိမ့်မယ်တဲ့စဉ်းစားတရားလွန်ကောင်းဒါမှငယ်တုန်းကအဲ့ဒါကိုကြိုက်ခဲ့ဟုတ်လားအခုလည်းပဲကြိုက်တုံးပါပဲနော်နတ်တမန်တွေကတိုက်တွန်းနှိုးဆော်ပါတယ်နဲ့မေ့နေတဲ့တတ္တဝါတွေကအချိန်ကာလအကြာကြီးစိုးရင်ရလဲပူရလိမ့်မယ်ဘလို့နီးနဲ့စိုးရင်ရမှာတော့ပူရမှာတော့ယုံညံ့တဲ့ခန္ဓာကိုရပြီးတော့ပူရလိမ့်မယ်ဆိုလိုတာကအပယ်လေးပုံရောက်ပြီးတော့ပူရလိမ့်မယ်လို့ပြောတာနော်တိရစ္ဆာန်ပုံကိုစဉ်းစားကြည့်လေ ပူနွယ်ဆွေးနွယ်အလွန်ရှည်လျားတဲ့ကာလတစ်လျှောက်လုံးနော်ကာလကန့်တတ်ဖို့တောင်ခက်သွားတယ်နော်နိုင်ရစားလောကအကုသိုလ်နဲ့အချိန်ကုန်ကြတာဟုတ်လားအကုသိုလ်ပြီးအကျိုးအကျိုးပြီးအကျိုးဆက်သွားမယ်ဆိုရင်တော်တော်ဒုက္ခများသွားနိုင်တယ်ဒီကရတ္တာရှည်လျားလှစွာသောကာလပတ်လုံးသောစံတိစိုးရင်ရလိမ့်မယ်အပေပုံရောက်သွားရင်လွတ်ဖို့ခက်တယ်ဆိုတာပြောတာနော်ဒါပထမကာထာလေးဟုတ်လားရေစခောဒေဝရုတဟိရေပမိစံတိမာနဝနော်ရေ သောတိတာဒေဝဒုတိဟိယေပမိစန္တိမာနောတေဒီကရတသောစန္တိဟိနကာယုပကနရာရေစခောဒေဝဒုတိဟိနပမိစန္တိတချို့အသိဉာဏ်ရှိတဲ့ပုံကိုယ်တွေကြတော့အဲ့ဒီနတ်တမန်တွေကတိုက်တွန်းနှိုးဆိုတဲ့အခါမှာသူဟာမိမိရောရောမရှိဘူးတဲ့မေ့လျော့နေတာမျိုးမရှိဘူးတရမတကုဒါစနံအရိယာဓမ္မအရိယာဓမ္မေကုဒါစနံနော်အရိယာတွေ တိသွားတဲ့သူတော်ကောင်းတရားမှာ तू ဟာတရားတစ်စစ်မှမေ့လျော့ခြင်းဆိုတာမရှိဘူးနော်သူတော်ကောင်းတရားကို तू စူးစမ်းတယ်ပေါ့ဟုတ်လားအဲ့လိုစူးစမ်းတဲ့အခါကျတော့ तू ဘာဖြစ်သွားတော့ဥပါဒာနေဗယံဒိဋ္ဌဝါဇာတိမရဏတံပိုးရဲ့အနုပါဒေဝိမုဆန္တိဇာတိမရဏသင်္ခေယီဒါလေးတွေကြောင့်လေးနဲ့တည်းသေချာချာပုံပုံရှင်းပြသိလားဒီနတ်တမန်တွေကတိုက်တွန်းနှိုးဆော်တဲ့အခါမှာအော်ဘဝဒီလိုဖြစ်တတ်တဲ့သဘောပဲလို့သူရိပ်မိတယ် အဲ့လိုရိမ့်မိတဲ့အခါမှာဒီဘဝလွတ်မြောက်ဖို့အတွက်သူစူးစမ်းလိုရင်းကအဲ့ဒါပဲနော်ကုသိုလ်ကောင်းမှုကိုစူးစမ်းတယ်ဆိုတဲ့အခါမှာဘဝထဲမှာချမ်းသာဖို့ဘဝထဲမှာအထက်တန်းကျဖို့ရည်ရွယ်ချက်နဲ့စူးစမ်းတာမဟုတ်ဘဝဒီတိုင်းပဲဘဝကောင်းတဲ့သဘောမဟုတ်ဒါကြောင့်ဘဝကိုလွတ်အောင်ကိုလုပ်မယ်ဆိုတဲ့စိတ်နဲ့သူစူးစမ်းတာအဲ့ဒါကိုမြတ်စွာဘုရားဟောတာဥပါဒာနေဗယံဒိဋ္ဌဝါဇာတိမရဏတံပဝေဇာတိမရဏတံပဝေမွေးခြင်းသေခြင်းဤအကြောင်းဖြစ်သောဥပါဒာနေဆွဲလမ်းမှုဥပါဒာတရား၌ဗယံဘေးကိုဒိဋ္ဌဝါမြင်၍တဲ့ ဥပါဒာတွေဘယံဒိဋ္ဌဝါဇာတိမထနာတမ္ပဝေဘဝကိုဘုန်းဘုန်းတို့ကဟိုအနှစ်ချုပ်လိုက်မယ်ဆိုရင်မွေးတယ်တေးတယ်ဒါပဲမွေးတာနဲ့တေးတာကြားကိုဘာလို့တော့ချုပ်လိုက်ပြီနော်တူတူရှင်ပြေးတာမပြေးတာအမျိုးဆုံးရေးဆိုင်ပြီးတော့ပြီးတော့ဘာလို့တေးမယ်ဘဝမှာအရေးပါတာဒါပဲလေမွေးမယ်တေးမယ်နောက်တစ်ခါဒါထပ်ပြီးတော့ဖြစ်မယ်ပြီးရင်ပျက်စီးမယ်ဖြစ်မယ်ပြက်မယ်မွေးမယ်တေးမယ်ဒီတိုင်းသွားတာဟုတ်လားအဲ့လိုမွေးသေးလောကကြီးမွေးသေးတဘာဝကြီးကဘာလို့စင်စစ်မပြတ်အရက်အနာမရှိဖြစ်နေရတယ်လဲဆိုရင် သူ့မှာအကြောင်းရှိတယ်အဲ့ဒီအကြောင်းတရားဘာလို့ဆိုဥပါဒံတရားနော်ဆွဲမဲ့မှုဥပါဒံတရားဆွဲလန်းမှုတဏှာအကြီးစားနော်တဏှာပြည့်စရာဥပါဒံတဏှာပြီးမှဥပါဒံသွားဟုတ်လားဥပါဒံလို့နာမည်တက်တယ်ဒီမှာဘုန်းတော်ကသဘာဝတရားရဲ့အကြောင်းကိုအမှန်မသိတဲ့အခါမှာအကောင်းထင်ပြီးတော့သူ့ကိုလိုချင်မမောတာရှိတယ်အဲ့ဒါကတဏှာပေါ့လိုချင်မမောမှုကမရက်နိုင်ဘူးဆိုရင်ဘယ်ရောက်သွားလဲဥပါဒံရောက်သွားနော်ဆွဲလန်းသွားဩဥပါဒံဆိုတာမွေရဖားကိုသူ့အစားဆိုတော့နှံ့မြိုတာပေါ့ မြိုတဲ့အခါမှာဘုန်းတို့ဘလို့မှခြောက်လို့မရဘူးသူဆွဲဆွဲလန်းလန်းကိုမလုပ်ထားတော့ကြိုက်ထားတာဒီလိုမျိုးဘုန်းဘုန်းတို့စာတွေကဥမာပေးတယ်အဲ့အဲ့ဒီဥပါဒံတရားကြောင့်ဘုန်းဘုန်းတို့မွေးခြင်းတည်ခြင်းတန်တရားကြိမ်မှများစွာဖြစ်တယ်ဒါကြောင့်ဥပါဒံတရားရဲ့အပြစ်ကို तू မြင်တယ်တဲ့အပြစ်ကိုဘလို့ထိမြင်တော့ဆိုဒါကြီးကဘေးကြီးပဲဒီဆွဲမဲ့မှုကြီးကဘေးကြီးပဲလို့မြင်တယ်ဘာလို့တော့သူ့ကြောင့်မွေးခြင်းတည်ခြင်းဖြစ်ရလို့သူ့ကြောင့်မွေးရလို့မွေးပြီးရင်တော့တည်မယ်ပေါ့ဟုတ်လားဒါကြောင့်ဥပါဒံရဲ့အပြစ်ကို तू ကဘလို့မြင်အောင်ဆိုတော့ မူချင်းသေးချင်းဟာသူ့ကြောင့်ဖြစ်တာဥပါဒာနေဗယံဒိဋ္ဌဝဇာတိမရဏတံပိုးအဲ့လိုမြင်တဲ့အတွက်ကြောင့်အနုပါဒဝိမု ස්ස န္တိဇာတိမရဏသင်္ခေယသူစူးစမ်းတဲ့အခါမှာနော်အနုပါဒဝိမု ස්ස န္တိဆွဲလန်းမှုမရှိဘဲနဲ့သူကလွတ်မြောက်သွားတယ်ဘယ်မှာလွတ်မြောက်သွားလဲဆိုတော့ဇာတိမရဏသင်္ခေယမူချင်းသေးချင်းကုန်ခန်းရနိဗ္ဗာန်၌သူဟာလွတ်မြောက်သွားတယ်ဒါကဘုန်းဘုန်းတို့အနစ်ချုပ်ပြီးတော့မြတ်စွာဘုရားပြောတာနော်တရားအထုတ်ပြီးတော့တရားသူတရားမြတ်ရသွားတဲ့အနေအထားကိုအကုန်လုံးကိုချုပ်လိုက်တာသူက နော်နားလည်အောင်ဘုံဘုံအလွန်ပြောကျင်တယ်ဟုတ်လားဆိုကြပါစို့ဒီတရားသတိပဋ္ဌာန်နေရဘုံတို့တရားအထုတ်ကြတယ်ဆိုရင်နော်ဖြစ်တဲ့သဘာဝတိုင်းကိုသူကအပိုလိုမရှိဘဲနဲ့ကိုယ့်ရဲ့ဖြစ်ရွှက်ချက်နှုတ်ပဲချက်မပါဘဲနဲ့ဘက်လိုက်မှုမရှိဘဲနဲ့အမှန်တိုင်းသူကအတိမတ်ပြုတာသတိပဋ္ဌာန်တရားအထုတ်တယ်ဆိုတာဒါအကောင်လားအဆိုးလားဆိုတော့ကိုယ့်ကိုဘာတွေထင်တယ်ညာတွေထင်တယ်ဒီထဲမှာဘာမှမပါစရာဘူးဖြစ်နေတဲ့အတိုင်းပဲလိုက်တိခိုင်းတယ်တရားအထုတ်ခိုင်းတယ်အထုတ်တယ်ဆိုတာဟုတ်လားအဲ့လိုတိပါများတဲ့အခါမှာ ဒါတွေဟာမကောင်းတဲ့တရားတွေအမြဲတမ်းပျောက်ပြက်လိုက်နေတဲ့သဘောတွေပြီးချုံလိုက်နေတဲ့သဘောတွေဒီလိုနားလည်တာတဲ့အခါမှာဒါတွေရဲ့ပုံမှာသူဘာဖြစ်သွားလဲဆွဲလန်းမှုဟာတဖြည်းဖြည်းနဲ့နည်းသွားတယ်အဲ့ဒီဆွဲလန်းမှုနည်းသွားတဲ့အတွက်ကြောင့်ဆွဲလန်းမှုကြောင့်ဖြစ်မဲ့ဇာတိမရဏတရားတွေဟာမဖြစ်တော့ဘူးဇာတိမရဏတရားဆွဲလန်းမှုချုပ်တဲ့အတွက်ကြောင့်ဇာတိမရဏတရားဟာလည်းချုပ်သွားတယ်ဒါကိုပြောတာသူကဇာတိမရဏသင်္ခေယဇာတိမရဏမွေးခြင်းသေခြင်းရဲ့ကုန်ခန်းရာနိဗ္ဗာန်၌ အနုပါဒဆွဲလန်းမှုမရှိတဲ့အတွက်ကြောင့်ဝိမု ක්ෂ န်တိသူ့ရဲ့စိတ်ကကိလေသာကနေလွတ်မြောက်သွားတယ်နော်ပထမအဆင့် तू ကဘာကိုမြင်တာတော့ငွေချင်းသေးချင်းကိုဖြစ်စေတဲ့ဥပါဒံတရားရဲ့ပုံမှာဘေးကို तू ကအရင်မြင်တာဒါကသုတမယညာနဲ့မြင်တာတွေကိုလည်းရည်ရွယ်တယ်ပေါ့ဘုန်းတို့သူတော်ကောင်းတရားတွေကိုနားတဲ့အခါမှာအော်ဘဝမကောင်းဘူးအကြံဉာဏ်သိတယ်နော်ဘာလို့ဒီဘဝဖြစ်တယ်လဲတဏှာလောဘကြောင့်ဖြစ်တယ်ဥပါဒံတရားကြောင့်ဖြစ်တယ်လို့သိတယ်အဲ့လိုဆိုရင်ဒီဥပါဒံဟာကြောက်မဲ့ဖွယ်ရဘေးပဲလို့ तू အရင်နားလေလိုက်တယ် ဒါကြောင့်မလို့ဥပါဒဏ်နည်းအောင်နိမလမ်းမှာသူဘာလုပ်တော့အားထုတ်တယ်ဒီသဘောလေးကိုပြောတာဟုတ်လားနော်ဇာတိမရဏဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့ဥပါဒဏ်တရားမှာဘေးကိုမြင်ပြီးတော့ဇာတိမရဏကုံရာနိဗ္ဗာန်မှာသူဟာဆွဲလန်းမှုမရှိတဲ့အတွက်ကြောင့်လွတ်မြောက်သွားလေအဲ့ဒါလိုလွတ်မြောက်တော့တော့ဘာဖြစ်တုံးတဲ့တေခေမပတ္တာနော်ဒုက္ခိနောဒိဋ္ဌဓမ္မပိနိဗ္ဗုဒ္ဓအဲ့ဒီပုဂ္ဂိုလ်ဟာအခုလောလောဆယ်ကိုပဲ နော်ခေမပတ္တာဘေးတွေအကုန်လုံးကင်းပြီးတော့ဒုက္ခိနောချမ်းသာခြင်းကိုရတယ်တကယ်တမ်းကဒီဘဝရဲ့ပုံမှာမမောမှုကင်းပြီးတော့နော်ဘဝလွတ်မြောက်သွားမှချမ်းသာမှုအစစ်ဆိုတာရတယ်ဘဝဆိုတာနော်ဘေးတွေရန်တွေရဲ့အစုအဝေးကြီးပဲဘုန်းတော်မှာစိုးရိမ်မှုထိတ်လန့်မှုနဲ့တကယ်တမ်းကနေရတာပဲတကယ်တမ်းပြောရလို့ရှိဘလို့လူပဲဖြစ်ဖြစ်နော်တထေးကြီးပဲဖြစ်ဖြစ်နော်စဉ်းစားကြည့်စိုးရိမ်မှုထိတ်လန့်မှုဟာအကြီးနဲ့အသေးပဲကွာတယ်ရှိနေတယ်ဟုတ်လားတကယ်တမ်းခေမပတ္တာဘေးကင်းခြင်းကိုရောက်တယ်ဆိုတာက နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အသိဉာဏ်ရမှဘေးကင်းခြင်းကိုရောက်မှာ။ဒါမှမဟုတ်ကျတို့ကအခုအစဉ်ပြေနေလဲနောက်အနာကအတွက်တွေးပြီးတော့ပူရတဲ့အနေထားကတော့ရှိနေသေးတာပဲ။သဘောပေါက်တယ်မို့လား။ဟုတ်လား။ဒါကြောင့်ခေမပတ္တာဘေးကင်းခြင်းကိုရောက်တယ်ဆိုတာကနိဗ္ဗာန်ချမ်းသာကိုရတဲ့အသိဉာဏ်မျိုးကိုရမှရောက်တာ။ဒါကိုပြောတာနော်။ဒီခေမပတ္တာဘေးကင်းသွားပြီဆိုသူဘာဖြစ်တော့ဒုက္ခိနောချမ်းသာပြီတဲ့။ဒီခေမပတ္တာဒုက္ခိနောဒိဋ္ဌဓမ္မပိနေဗုဒ္ဓအဲ့ဒါလုံးလုံးစေကိုပဲသူဟာငြင်းအေးတဲ့လူတစ်ယောက်ဖြစ်သွားပြီ။ငြိမ့်သွားပြီအေးသွားပြီ ဘဝဟိုနောက်ဘဝထိစောင့်နေရမလို့ဘူးပေါ့နော်ဒိဋ္ဌဓမ္မပိနေဗုဒ္ဓလုံးလုံးစကိုပဲငြိမ်းအေးသွားပြီဟုတ်လားအဲ့လိုဆိုရင်ဘာဖြစ်တုံတပ္ပဝေဒဘယတိတာတပ္ပဒုက္ခဥပိစ္ဆကုံဟောအဲ့ဒီကျမှဆုံးသွားတပ္ပဝေဒဘယတိတာအလုံးစုံသောယံတွေဘေးတွေကိုလွန်မြောက်ပြီးတော့တပ္ပဒုက္ခဥပိစ္ဆကုံဒုက္ခတွေအားလုံးဟာချုပ်ငြိမ်းသွားတယ်တဘုံတို့ဗုဒ္ဓဘာသာရဲ့လူရင်းအနှစ်သာရဒါပဲနော်ဘဝရဲ့ နော်အပြစ်အနာစာကိုမြင်ပြီးတော့ဘဝရဲ့ပုံမှာမမုန်းမှုကင်းပြီးတော့ဒီဘဝဒုက္ခတွေလုံးဝချုပ်ငိမ့်သွားဖို့အတွက်ဘုန်းဘုန်းတို့ကမလုပ်ကြရမလို့မှန်မှန်ကန်ကန်ရည်ရွယ်တဲ့ရမယ်နော်ဘုရားပွင့်လာတယ်ဆိုတာဘဝထဲမှာချမ်းသာဖို့နိလန်းတွေကိုပေးဖို့အဓိကပွင့်လာတာမဟုတ်ဘူးနော်ဘဝရဲ့အမှန်တရားကိုသိပြီးတော့ဘဝကနေလွတ်မြောက်သွားဖို့အတွက်ဒီနိလန်းကိုပေးဖို့ဘုရားပွင့်လာတာဒီသဘောလေးတွေကိုနားလည်ဖို့လိုတယ်ဟုတ်လားအဲ့တော့ဒီပုဂ္ဂိုလ်ကဘလို့နီးနဲ့အဲ့လောက်မြင့်မားအမြင့်မားဆုံးအကျိုးရလက်ထိအမြင့်မားဆုံးနေရာထိသူရောက်အောင်သွားလိုက်တာတော့လို့မေးရင် နတ်တမန်နှိုးစော်တာကိုပဲအကြောင်းပြုပြီးတော့နတ်တမန်တွေရဲ့စကားကိုကြားပြီးတော့နတ်တမန်တွေပြတာကိုမြင်ပြီးတော့သူလှုပ်သွားတာဟုတ်လားသဘောပေါက်ရလားအင်းဒါကနောက်ဆုံး၄ဂါထာဟုတ်ရလားအဲ့တော့ဘုန်းတို့အကုန်လုံးပြောရတာတွေပြန်ပြီးတော့အနှစ်ချုပ်နော်အဓိကကနော်ဒီဖြစ်ရပ်ကိုအကြောင်းပြုပြီးတော့ကျင့်ရကြတဲ့ပုံကိုယ်တွေအထူးသဖြင့်ချစ်ကြခင်ကြတဲ့ပုံကိုယ်တွေဟုတ်လားဟောတောကပတိဒေဝနေပါပြီးတော့တတိတံဝေကရပြီးတော့ဒီနှစ်ဖက်ကိုဘုံဘုံကရည်ရွယ်တာဟုတ်လား ဒီဘက်ကအဆိုးဘက်ကိုလည်းဘာလို့နဲစေခြင်းဒီဘက်ကအကောင်းဘက်ကိုလည်းပဲများစေခြင်းအဲ့ဒီလိုများဖို့အတွက်ဒီလန်းကတော့သူကနှမျိုးမကွဲတော့ဘူးအဲ့ကြတော့ပါတော့အမှန်တရားကိုသိအောင်လုပ်ဖို့ဒါပဲအမှန်တရားကိုသိရင်တောကပတိတွေကဒီဘက်ကလည်းပဲမလိုလားအပ်တဲ့အပိုင်းကဏ္ဍလည်းနေသွားဒီဘက်ကလိုလားအပ်တဲ့အပိုင်းကဏ္ဍလည်းပဲတွတ်တက်သွားမယ်ဟုတ်လားဒါကြောင့်အမှန်ကိုသိဖို့ဘုန်းဘုန်းတို့ဘာလုပ်ရမှာတော့ကြိုးစားရမယ်အဲ့တော့အမှန်ကိုသိဖို့ကြိုးစားတဲ့နေရာမှာပတောဒသုတ်တံကိုဘုန်းဘုန်းပြောတယ်ဒေဝဒုဒသုတ်တံကိုပြောတယ်ဟုတ်လား ဒါကြောင့်ဒါလေးတွေကိုဘုန်းဘုန်းတို့ဒီကနေ့အနှစ်သာရအနေနဲ့မှတ်သားနိုင်ကြရမယ်နော်အင်းအဲ့လိုဆိုရင်ဘုန်းဘုန်းတို့အချိန်လည်းပဲစေ့ပါပြီဟုတ်လားအင်းအဲ့တော့ဘုန်းဘုန်းတို့ရဲ့မူရင်းရည်ရွယ်ချက်ဖြစ်တဲ့ကုသိုလ်ကောင်းမှုတွေနော်အရင်ရင်ရက်တွေကလည်းအများကြီးလှုပ်ထားအရင်တော့ကလှုပ်ထားတယ်လည်းရှိတယ်နောင်လှုပ်ကြမှာတွေလည်းရှိတယ်လှုပ်တိုင်းလှုပ်တိုင်းနော်ကိုတက်နိုင်တာကိုဘုန်းဘုန်းတို့ကလှုပ်ပေးကြရမယ်နော်အဲ့ဒါပါတော့အမြအတမ်းပြေဝေကြတရားစစရင်ဘုန်းဘုန်းပြောရတယ်နော်ကုသိုလ်ဒါရိုက်ခွဲဝေပေးလို့ရသလားမရဘူး အမျှဝေတယ်ဆိုတာမလုပ်တာတော့ဝမ်းသာခွင့်ပေးတာဝမ်းမြောက်ခွင့်ပေးတာသူသိနိုင်မယ်မြင်နိုင်မယ်ဝမ်းမြောက်နိုင်မယ်ဆိုရင်ရမယ်ပေါ့ဒါပဲနော်ကိုယ့်ဘက်ကတော့မလုပ်တာဖွင့်ထားတယ်ပေါ့ဝမ်းသာပါလိုအပ်ရင်လုပ်ပါဆိုတဲ့သဘောဟုတ်လားအဲ့တော့ကိုယ့်ဘက်ကကုသိုလ်ကောင်းမှုမျိုးစုံဒါပြုလုပ်ထားကြတယ်နော်ဒီကုသိုလ်ကောင်းမှုတို့ရဲ့နော်အစွမ်းတတိကြောင့်ကိုယ်လည်းပဲဘဝဒုက္ခကလွတ်မြောက်ပြီးတော့ရှင်မနဲ့ချမ်းသာကိုရရှိပါစေဒီလိုဆန္ဒပြုရမယ်ပြီးရင်လည်းပဲနော်ကွယ်လွန်သူဟာသာဓာအလုံးသောတတ္တဝအနန္တ ကုသိုလ်ကောင်းမှုရဲ့အဖို့ပါကအညီမြရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားပြီးအများတများပေးပေးကြအလုံးညီညာလိုက်ပြီးတော့ဆိုကြရအောင်နော်တခါကြီးရတဲ့ခွက်ကအရှင်ဖေယဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာ ကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ဉဏ်ဖို့ဉဏ်ညနိဗ္ဗာန်ကို မျက်မှောက်ပြုရန်အာကောင်းသော အထောက်အပံ့ဖြစ်ပါစေတည်းယနေ့ယခု ပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့ဤအဖို့ပါကကို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 သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓု